16ကျင်းညဝိပဿနာတရားဒီလိုမင်းတို့ဒါမိခဲ့တဲ့ဗက္ခဏာဖြစ်ပြီးပုံစံပါကြရအောင်အခုလက်ရှိကတော့မင်းတို့စစချင်းတာဝိတ္တုဒ္ဓိခုနမာလေးနည်းနည်းပြောကြရအောင်အားတော့တို့တကကြီးဒီကမာကြီးတွေနားထဲမှာဆွဲသွားတယ်ဒါဝိတ္တုဒ္ဓိခုနမာကိုနိဗ္ဗာန်လုံလာတဲ့မျိုးကောင်းသားမျိုးကောင်းသမီးတိုင်းကျင့်ကြံပြုဖို့ အထောက်ကြရမယ်အဲ့တော့ဝိတ္တုခုနမှာဘာတွေတော့ခက်လို့ပြောနံပါတ်၄သီလဝိတ္တုနံပါတ်၄စေတဝိတ္တုနံပါတ်၃ဒိဋ္ဌိဝိတ္တုနံပါတ်၄ကင်္ဃဝိတရဏဝိတ္တုနံပါတ်၅မကမကညနာတတနာဝိတ္တုနံပါတ်၆ပရိပရညနာတတနာဝိတ္တုနံပါတ်9ညနာတတနာဝိတ္တုဆိုပြီးဒီဝိတ္တုခုနံပါတ် ဒီဝိတ္တုခုနပါးကိုဒါအစဉ်အတိုင်းကြီးညာရမယ်။ဒါနံပါတ်1သီလဝိတ္တုဆိုတာကာယကံဝေစီကံတွေကိုဆောင်စည်းခြင်းလို့ခေါ်တယ်။ဒါကိုယ်နှုတ်နှလုံးဆောင်စည်းမှုအပိုင်းကိုသီလဝိတ္တုခေါ်တယ်။အဲဒီဘက်မှာဒါမိမိတို့သူတပြင်းတော်ဒကာကြီးတွေဒကာမကြီးတွေအနေနဲ့ဒါငါးပါးသီလအခါဝိပုစုကမြင်အောင်သနာအင်ရှင်ပါဠိတော်ကိုပါသီလဆောက်ပြီးဟောပြီးတဲ့အခါကျဒေတိဝိတ္တု သီလဝိတ္တိကနေစိတ္တဝိတ္တိစခန်းကိုခုဟောစိတ္တဝိတ္တိစခန်းမှာနိဝရဏရေးတွေကင်းစင်ရေးအတွက်သမထဘာဝနာကမ္မထာတွေကိုဥပဒါရသမာဓိအပ္ပနာသမာဓိဆိုတဲ့ဒီသမာဓိနှစ်မျိုးအနည်းဆုံးမျိုးမျိုးရအောင်ကျင့်ကြံကြိုးကိုအားထုတ်ကြရအဲလိုကျင့်ကြံကြိုးကိုအားထုတ်ရင်ဒါစိတ္တဝိတ္တိဖြစ်ပြီးသမထကမ္မထာတွေအားထုတ်လို့စေတဝိတ္တိစိတ်ဓာတ်တွေစင်ကြဲသွားပြီးနိဝရဏအငြိအကြီးတွေအပိတ်အဖုံးကြီးဒါ ရှင်းသွားပြီဆိုတဲ့အခါကျတက်စင်တက်ပြီးဒိဋ္ဌိဝိသုဒ္ဓိကုအဲဒိဋ္ဌိဝိသုဒ္ဓိဘိုင်းမှာစပြီးတော့ဒါယုတ်ဒီဉာဏ်ရှုရယုတ်တရားတွေကိုမိမိတို့ရဲ့တမ္မာဒိဋ္ဌိဉာဏ်ဉာဏ်ဖြင့်သိအောင်အနန္တရားတွေကိုမိမိတို့ရဲ့တမ္မာဒိဋ္ဌိဉာဏ်ဉာဏ်ဖြင့်ကိုယ်တိုင်ဉာဏ်မှအဖင်မှသိမြင်အောင်ဒါကြိုးစားတဲ့အပါအဲဒါဉာဏ်ဉာဏ်ဖြင့်ကြည့်လို့နာမရူပပိစေတာဉာဏ်ပေါ်ပြီးစပြီးတော့ဒါမိမိတို့ကကြိုးစားအားထုတ်ရအောင် အဲ့လိုနာမရူပပရိသေတဉာဏ်လို့ခေါ်တဲ့ယုတ်တိဉာဏ်ဒီပုံမှာအသိဉာဏ်တန်ရှင်းလို့ဒိဋ္ဌိဝိတ္တုဖြစ်ပြီဆိုရင်တစ်ဆင့်တက်ပြီးတော့ဒါကင်္ကာဝိတ္တနာဝိတ္တုဘိုင်းကိုကူရ။ဟောကင်္ကာဝိတ္တနာဝိတ္တုကတော့ဒါမိမိတို့ရဲ့ယုံမှတန်တဲ့ကံကံရဲ့အကျိုးပုံမှာယုံမှတန်တဲ့ဖြစ်မှုဒါတွေကိုတစ်ဆင့်တက်ပြီးတော့ဒါယုံမှတန်တဲ့တွေကင်းစင်အောင်ကြိုးစားရ။ဟောယုံမှတန်တဲ့တွေကင်းစင်ဖို့ဆိုတာကအကြောင်းတရားအကျိုးတရားတွေကိုမိမိတို့ကသိပါမှာ။ အဲ့တော့အကြောင်းတရားအကျိုးတရားတွေကိုသိဖို့ရတဲ့ဒါဉာဏ်ရင်းဘက်ကကြည့်မယ်ဆိုရင်ပြစ္ဆပရိက္ခဉာဏ်ကိုတစ်ဆင့်တက်ပြီးအားထုတ်ရတယ်ပြစ္ဆသမုပ္ပါထိုယုတ်တရားနန္တရားတွေကိုကြည်စီတတ်တဲ့အကြောင်းတရားတရားတွေကိုမင်းနားလည်အောင်သိအောင်ကြိုးစားအားထုတ်လိုက်ရင်ဒါပြစ္ဆပရိက္ခဉာဏ်ရပြစ္ဆပရိက္ခဉာဏ်ရပြီအဲ့ခါကျတော့ပြစ္ဆပရိက္ခဉာဏ်ရလို့ဒီဘက်ကပရိညာသုံးပါးကကြီးညာတပရိညာကံဒါစုံပြီပေါ့ယုတ်တရားနန္တရားတွေကိုအကြောင်းတရားနဲ့တကောသိပြီဆိုရင် ညာတပရိညာကံပေါ့ညာတပရိညာကံကိုမိမိတို့ကရောက်လို့ခုနကင်္ဂဝိဒနာဝိသုဒ္ဓိဘာမှာယုံမတဏှာတွေကင်းရှင်းသွားပြီဆိုတဲ့သူတော်ကောင်းကတဆင့်တက်ပြီးတော့မက္ခမက္ခညာတသနာဝိသုဒ္ဓိဘိုင်းကိုဥရမယ်ပေါ့ဒါနံပါတ်5ခုမြေအဲ့ဒီဘိုင်းမှာတော့မိမိတို့ကအောက်ကပေါ့နံပါတ်3နဲ့နံပါတ်4ဖြစ်တဲ့ဝိသုဒ္ဓိတွေအရာယုတ်တရားကိုလည်းသိပြီးဉာဏ်တရားကိုလည်းသိပြီးထိုယုတ်တရားဉာဏ်တရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုလည်းသိပြီးဆိုတဲ့အပိုင်းကျော်လွှားကမှ ဒီနံပါတ်5ဖြစ်တဲ့မကမကဉာဏတဒနာဝိတုဒ္ဓိဘိုင်းမှာထိုဝိပဿနာဉာဏ်ပညာတွေရဲ့အရှုခံအာယုံဖြစ်တဲ့ယုတ်တရားအနန္တရားပရမတ္ထတတထိုယုတ်တရားအနန္တရားကိုပြပေါ်စေတတ်တဲ့အကြောင်းတရားပရမတ္ထတတထိုပရမတ္ထတတဓာတ်သားတွေကိုဒါလက္ခဏာကြီးသုံးနဲ့သင်ပြီးတော့တွင်တွင်ကြီးဝိပဿနာရှုပါသုံးတတ်ရင်တော့ဒါမကမကဉာဏတဒနာဝိတုဒ္ဓိကံလို့ခေါ်ပြီးတော့ဉာဏ်ဉာဏ်ရတော့ဒါဓမ္မတနာဉာဏ်နဲ့ဥဒိယပိယဉာဏ် အနုမိုင်းပေါ့ဟောပရိညာ၃ပိုင်းဘက်ကကြည်ရင်ပရိညာ၃ပါးဘက်ကကြည်တာတိရဏပရိညာပိုင်းပေါ့အဲရောက်ပြီအဲအဲ့ကနေတစင်းတက်လို့ဒီပရိညာကကြည်ရင်တိရဏပရိညာသိတိကနာပရိညာဉာဏ်စဉ်အဲ့ကကြည်ရင်သမတ္တဉာဏ်နဲ့ဥဒိယပယဉာဏ်ပေါ့အဲ့လိုဥဒိယပယဉာဏ်မိမိတို့ကပိုင်မနေနိုင်ရပြီဆိုကြရင်ဒါ နဂမင်္ဂညနတတနာဝိတုဒ္ဓိပိုင်းဒါအောင်မြင်ပြီဒါမဟုတ်ဒီမဟုတ်ဒီနဲ့ဉာဏ်မြင်စင်ကြပြီဆိုတဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးတော့တိပ္ပရာဉာဏတတနာဝိတုဒ္ဓိပိုင်းကူးရဒီဘက်မှာတော့ဒါအာယုန်နေနဲ့ကြည့်မယ်ဆိုသူပရမတ္ထတတ္တာတွေဖြစ်တဲ့ယုတ်တရားနန္တရားအကြောင်းတရားအကျိုးတရားဆိုဒီအာယုန်တွေကိုပဲသို့တော့ဝိပဿနာဉာဏ်နဲ့ကြည့်ရင်တော့ဒါဝိပဿနာဉာဏ်တွေကတဆင့်တက်ပြီးတော့ခုန ဥပကိလေသာပိုင်းတွေကိုကျော်လွှားနိုင်ပြီးတဲ့အခါမှာဥရိယပြဉ္ဉံအရင်ပိုင်းသူသူကတိတစ်စက်တဲ့ပင်ကဉ္ဉံပြဉ္ဉံအာရိနဝဉ္ဉံနေဝိဒဉ္ဉံမုသိတုကမြဉ္ဉံပရိသင်္ဃဉ္ဉံဆိုတဲ့ဒီဉ္ဉံတွေကိုအစဉ်အတိုင်းဉ္ဉံတို့တက်သွားအဲ့လိုဝိပဿနာဉာဏ်တွေကရည်ကျက်သွားရင်တပြည့်ပြည့်နဲ့ဉာဏ်ရှင်တွေတက်တယ်။တက်သွားပြီးဟုတ်သင်္ခါရုပ္ပကဉာဏ်လူလောမဉာဏ်တိုင်အောင်တော့ဒါတိပ္ပဒဉာဏတဒနာဝိတ္တုတိတဲ့မှာအကျုံးဝင်နေ အဲအကျိုးဝင်ပြီအဲ့ဉာဏ်ကြီးလေးတစ်စင့်တက်သွားလို့ခုနကောတဲ့ဘူဉာဏ်ကနေမဉဏ်ဘူဉာဏ်စီတစ်ပြေဆိုင်ခဲ့မယ်ဆိုရင်ဒါကတော့ဉာဏတဒနာဝိတုဒ္ဓိပိုင်းမိမိတို့လိုလားတောင်းတအပ်တဲ့ဒါနောက်ဆုံးဖြစ်တဲ့ဉာဏတဒနာဝိတုဒ္ဓိကံနဲ့ဒါနိဗ္ဗာန်ကိုမိမိတို့မျက်မှောက်ပြုနိုင်တာဖြစ်တယ်တို့အတွက်ကြောင့်အဲ့လိုဒီဘက်ရောက်ရင်တော့ဒါဦးဇင်းတို့ဒါပညာကကြည်ရင်ဘာနာပညာပိုင်းပေါ့အဲဒီအတွက်ကြောင့်မိမိတို့လိုလားတောင်းတအပ်တဲ့နိဗ္ဗာန်ကိုခေါ်တဲ့ ပညာကိုဉာဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့ဒါဉာဏတဒနာဝိတ္တုတိတိုင်အောင်ဝိတ္တုတိခုနှစ်ပါးကိုအစဉ်တိုင်းမိမိတို့ကပညာကျိုးကိုအထောက်ကြရမယ်ဒါလေးကိုတော့ဒါကိုစီကိုစီပေါ့မိမိတို့ရဲ့နှလုံးသားထဲမှာစွန့်မြဲနေအောင်မှတ်သားထားကြရမယ်ကဲကောင်းပြီအဲ့တော့ဦးဇင်းတို့ဟောစီမြင်စကြရအောင်အဲ့တော့သူတော်ကောင်းတယောက်အနေနဲ့ဒီဝိတ္တုတိခုနှစ်ပါးကိုအစဉ်တိုင်းကျင့်ရမှာဖြစ်တော့နံပါတ်1သီလဝိတ္တုတိကိုဖြည့်ခြင်းပြီးတဲ့သူတော်ကောင်းတယောက်ကနံပါတ်2ဖြစ်တဲ့စေတဝိတ္တုတိဖြည့်ရေးအတွေ့ဒါတစ်စင်းတစ်လမ်းကြရအောင် ဖြစ်တယ်ဟောအဲ့တော့စိတ္တဝိတ္တုဒီမှာဦးဇင်းတို့ဒါတော့ကြရအောင်စိတ္တဝိတ္တုဒီမှာရတော့ဒါသမထကမ္မထံကံသမထကမ္မထံကံမှာဒါဦးဇင်းတို့ဟိုသမထဘိုင်းနဲ့ဒါစပြီးတော့ဥတည်ခဲ့တာအာနာပါနအဲ့တော့အာနာပါနနဲ့ဥတည်ခဲ့ပြီးပြီအာနာပါနနဲ့ဥတည်လို့ခုန32ခုဒါသာတွေလည်းယူပြီးပြီယူပြီးရဆိုတဲ့သူတော်ကောင်းကခုနအယုစုကမ္မထံကြီးဟောပြီးတဲ့အခါကျတော့ခုနကတိုင်းကျေပါတွေဒါသွားခဲ့ကတိုင်းကျေပါသွားပြီးတဲ့အခါကျတော့ဦးဇင်းတို့ဒီဘက် ဟိုဓကမထန်နဲ့လည်းဥပဒရာသမารိကူလို့ရတယ်ပေါ့ဥပဒရာသမารိရအောင်ပေါ့များအားထုတ်လို့ရတယ်အဲ့ဒါလေးတော့ဒါနောက်ပတ်ဦးဇင်းတို့ဆက်ဟောကြရအောင်အခုတော့ဒီကတိုင်းကျဘာပြီးတဲ့သူတော်ကောင်းတယောက်ကိုဦးဇင်းတို့ဒီမှာသင်ပေးလေးရှိတာကတော့ကတိုင်းကျဘာကိုပေါင်းမြင်အောင်အောင်မြင်ပေါက်မြောက်ပြီဆိုတဲ့သူတော်ကောင်းကိုဦးဇင်းတို့ဒီသရုဒါရကသမထန်ဆိုတဲ့ဟုတ်စစချင်းတို့အောင်ဦးဇင်းတို့နည်းနည်းလေးစပြီးတော့ပြောခဲ့တယ်သရုဒါရကသမထန်ပေါ့အဆောင်ရှောက်ကမထန်၄ပါအဲ့အဆောင်ရှောက်ကမထန်၄ပါကိုဒါပြန်ပြီးတော့ ဦးဇင်းတို့ဒါအသေးစိတ်ပေါ့ဟုတ်ရှိတော့ကတော့ဥမာဆိုကြပါစို့ဗုဒ္ဓနုတ္တိကမ္မထာတို့မေတ္တာကမ္မထာတို့ဒီလိုကမ္မထာတွေကိုသင်ပေးတဲ့အပိုင်းမှာတော့ဒါအဆောင်လျှောက်အနေနဲ့ပဲပေါ့ဥမာဇန်ဆိုင်အောင်ဒီဒီလိုမျိုးဥတည်ပြီးတော့မတင်ပေးခဲ့ခုဒီပိုင်းလေးမှာတော့ဒါဒီသုရရကကမ္မထာကိုတတိချာချာလေးပြန်ပြီးတော့တကယ်အထုတ်ပုံစံလေးကိုဒါဟောကြနာကြကြရအောင်အဲ့တော့သုရရကကမ္မထာဒါတို့တကကြီးတကောင်အမိုင်းကြီးတည်တဲ့အတိုင်းပဲဗုဒ္ဓနုတ္တိကမ္မထာမေတ္တာကမ္မထာ မေတ္တာကမ္မဋ္ဌာန်းနဲ့အကျုံးဝင်လာတော့ဒါဗြဟ္မဝိဟာရလို့ခေါ်တယ်မေတ္တာကရုဏာမုဒိတာဥပက္ခာဆိုတဲ့ဒီကမ္မဋ္ဌာန်းတွေအကျုံးဝင်လာပေါ့ပြီးတဲ့အခါကျတော့မရဏနုတ္တိကမ္မဋ္ဌာန်းပြီးတဲ့အခါကျတော့အတုပကမ္မဋ္ဌာန်းဆိုတဲ့ကမ္မဋ္ဌာန်း၄ခုအဆောင်ကျောက်ကမ္မဋ္ဌာန်းလို့ခေါ်တယ်အဲဒီအဆောင်ကျောက်ကမ္မဋ္ဌာန်းတွေကယနေ့တော့ဦးဇင်းတို့ဒါဘုဒ္ဓနုတ္တိကမ္မဋ္ဌာန်းကိုစပြီးတော့သွားကြရအောင်ဒါသမထကမ္မဋ္ဌာန်းတွေမှာအဆောင်ကျောက်ကမ္မဋ္ဌာန်းတွေမှာအကျုံးဝင်တဲ့သမထကမ္မဋ္ဌာန်းတစ်ပါးပဲအဲ့တော့ဘုရားနုဒ္ဓရီကမ္မဋ္ဌာန်းကို ဒါပွားများအားထုတ်ပုံလေးကိုဒီနေ့ဟောကြားအများကြီးရအောင်။တော့ဒီနေရာမှာဗုဒ္ဓနုဒ္ဓရီကမ္မဋ္ဌာန်းနဲ့ပတ်သက်လို့ဒါမထေမြတ်တပါးကတိုက်တွန်းထားတဲ့ကာလာလေးတစ်ပုံနဲ့ဦးဇင်းတို့ဒါစကြရအောင်။နောက်ဦးဇင်းတို့ထေရာဂါရာမှာပေါ့ဒါသူဗုဒ္ဓမထေမြတ်ကဒါဂါရာလေးတစ်ပုံနဲ့ဒါဗုဒ္ဓနုဒ္ဓရီကမ္မဋ္ဌာန်းကိုပွားများအားထုတ်ပုံတိုက်တွန်းထားရှိတယ် ဘာဝေဗုဒ္ဓနုတ္တိံဘာဝနာနာမနုတ္တရံဣမံတတိံဘာဝယိတ်တဝဗုဒ္ဓယိတ်တန္တိမာနတံဘာဝနာနံသမထကမထဟုသမြတို့သည်ကမထသမထဟုသမြတို့တွင်ဗုဒ္ဓမံအသာဆုံးအမြတ်ဆုံးဖြစ်ပေထသောဗုဒ္ဓနုတ္တိံဗုဒ္ဓနုတ္တိဘာဝနာကမထံကိုဘာဝေဟိပွားများကြပါကုန်တော်ဧတံတတိံဤဗုဒ္ဓနုတ္တိဘာဝနာကမထံကို ဘာဝရိတ်တော်အပွားများရာခြင်းကြောင့်မာနတံမိမိတို့စိတ်ဤလိုရင်းစံတာတောင်းတကြအမှန်များတို့သည်ဘုရယေတတိမချွတ်ဧကံပြည့်စုံလာကြကုန်ရာတတိသာတိသာတိသာတိဒါကတော့ဦးဇင်းတို့သာသနာတော်မှာထင်ရှားတဲ့ဒါ အရဏဝိဟာရဒကိနိယဝိဟာရလို့ခေါ်တဲ့ဒီလိုဣတရေဘွေတူကိုစင်မြန်းနိုင်ခဲ့တဲ့သူ့ဘူးဒီမထေရမြတ်ကတိုက်တွန်းခဲ့တာပဲ။ဘာပြောတာတုံးဆိုတော့ဘာဝေဗုဒ္ဓံတို့တိမောနနာမနုတ္တရံသမထကမ္မထန်တွေထဲမှာအသာဆုံးအမြတ်ဆုံးလို့ခေါ်ဆိုအပ်တဲ့ဗုဒ္ဓနုတ္တိဘာဝနာကမ္မထန်ကိုဘုရားကုံတော်ပွားများခြင်းဆိုတဲ့ဗုဒ္ဓနုတ္တိကမ္မထန်ကိုပွားများကြပါဒါမထေရမြတ်ကတိုက်တွန်း။ဟောပြီးတော့ဗာလိစက်ပြောတာတော့ အကယ်၍ဒီဘုရားရှင်ရဲ့ဂုဏ်တော်ကိုပွားများဆင်ရင်ခြင်းလို့ခေါ်တဲ့ဗုဒ္ဓနုတ္တိကမ္မထံကိုပွားများမယ်ဆိုရင်မိမိတို့ရဲ့လူရင်တောင်းတလူရင်ဇန္နတောင်းတချက်ဒီမှန်သမျှအကုန်လုံးပြည့်စုံလာနိုင်ပါလေဒီအတွက်ကြောင့်ပွားများအထုတ်ကြပါလို့တိုက်တွန်းတာဒါတို့တကကြီးဒီမကြီးတွေအတွက်ဒါအားရစေတာတခုကဲကောင်းပြီအဲ့တော့ဒီနေရာမှာဒီလိုတိုက်တွန်းရတဲ့သူ့ဘူးဒီမတိမြတ်သူဘာကြောင့်တိုက်တွန်းရတာလဲ ဒါလေးနည်းနည်းဦးဇင်းတို့နားကြဟောကြားကြရအောင်အဲ့တော့မတိမြတ်ကြီးတစ်ပါးကအလေကသူ့ရဲ့သဘောအတွေ့သူ့ရဲ့ကိုတွေ့မဟုတ်ဘဲနဲ့တိုက်တွန်းတာတော့သူ့မှာကိုတွေ့ကြီးများစွာရှိခဲ့သူ့အတွက်ကြောင့်သူ့ရဲ့ကိုတွေ့ကြီးကြောင့်ဒီဗုဒ္ဓအနုတ္တိကမ္မထန်ဒီအမတန်မှာအကျိုးကြီးတယ်ဆိုပြီးတော့ဒါကိုယ်တိုင်သိခဲ့ဒါတိုက်တွန်းခဲ့တယ်ဘာသာတော်ကြီးအဲ့တော့ဒီမထေရမြတ်ကြီးဘလို့ဘဝကိုဖြတ်တန်းခဲ့ရတော့ဒါကိုပြန်ပြီးတော့ ဟောကြားနားကြားကြရအောင်အဲ့တော့သူရိမထေမြတ်ဆိုတာကဟိုလွန်ခဲ့တဲ့ကဘာတသိန်းကလွန်ခဲ့တဲ့ကဘာတသိန်းကကဒါဘုရုမုဒ္ဒရာမြတ်စွာဘုရားလောကမှာထင်ရှားဖို့ ਨੇ အချိန်ပေါ့အဲ့ချိန်မှာဒီသူရိကောင်းနေရာသူတော်ကောင်းဒီဒါတော်တန်ပြည့်စုံတဲ့မိသားမိဘနှစ်ပါးကနေပြီးတော့ဒါမွေးဖွားခဲ့မွေးဖွားခဲ့တဲ့အခါကျတော့ဒါအမိကိုလည်းနန္ဒာမာနဝ နန္ဒမာနဝဆိုတဲ့အမည်နဲ့ဒါအမည်ပေးခဲ့အဲ့တော့နန္ဒမာနဝဆိုတဲ့လူမျိုးကောင်းသားလေးအော်အရွယ်ရောက်လာပြီဆိုတော့ဒါဘေရင်သုံးမှုဒါသင်ယူလို့တစ်ဖက်ကန်းတက်တက်မြောက်အတက်မြောက်ပြီဆိုတဲ့အခါကျတော့ဒီကလည်းအရွယ်လေးကလည်းရောက်လာပြီဘေရင်သုံးပုံကလည်းတစ်ဖက်ကန်းတက်ပြီဆိုတဲ့အခါကျတော့လောကမှာဒီဘေရင်သုံးပုံပေါ့အခုခေတ်ဆိုရင်တော့ဦးဇင်းတို့လောကီပညာတွေတက်တယ်လို့ဒုက္ခဒုက္ခကဘေရင်သုံးပုံဆိုတဲ့ပညာဒီဒါလောကီပညာထဲမှာဒါ အသာဆုံးအများအများဆုံးဒါပညာတစ်ခုဒီပညာကိုသင်ယူစည်းဖို့လို့ပြီးတဲ့အခါကျတော့ဒါလောကအရာကြည့်မယ်ဆိုရင်တော့ဒါပညာလောကီပညာတွေပြည့်စုံပြီဒါဓမ္မဝန်ကြောင့်ကောင်းကောင်းကြီးပြုလို့ရပြီအဲ့ခါကျတော့ဒီဘက်လေးကလည်းရောက်လာပြီဗေဒင်သုံးပုံကလည်းဒါတစ်ဖက်ကကတက်ပြီဆိုတဲ့အခါကျတော့ဒီဗေဒင်သုံးပုံမှာနှစ်သာရကိုရှာဖွေတယ်ဒီဗေဒင်သုံးပုံမှာနှစ်သာရကိုရှာဖွေတဲ့အခါနှစ်သာရ ဘာတခုမှရှာလို့မရနှစ်သာရဘာတခုမှရှာလို့မရတခါတဲ့အနှစ်သာရမရှိတဲ့ဒီပရင်သုံးပုံနဲ့ဆိုင်တော့အနှစ်သာရရှိတယ်တရားကိုငါရှာဖို့မှတော်မင်းတဲ့အဲ့ဒီမှာယတိယဟန်ပြုအတူတူပြောအဲ့လိုယတိယဟန်ပြုတဲ့အခါမှာသူနဲ့အတူပဲဒါကြတဲ့နောက်ကနေပြီးတော့4000 4000တော့ဒါပုံနာလူတွေနေကလည်းတိုက်ပြီးတော့ဒါတောထွက်ပြီးရတေယံဖြစ်ကြရတေယံပြုတ်ပြီးဒီနန္ဒ ရတိကြီးပေါ့နရရတိကြီးကတခါလေတရားဘာဝနာတွေအထုတ်သူကိုယ်တိုင်အထုတ်လိုက်တာဒါမာဘတ်ရှိပါအဘိညာဉ်တကူကြီးရတယ်ဒါသူတော်ကောင်းကြီးသူတော်ကောင်းကြီးတရားဖြစ်ဖြစ်လာတော့သူ့ရဲ့နောက်လိုက်ခုန4000 4000တော့အတာဝကတွေယတိတာဝကတွေကိုလည်းတခါတည်းဒီကမ္မထန်တွေသင်ကြားပူချပြလို့တို့ယတိတွေကလည်းပဲခုနဓမ္မဉာဏ်ရကြဓမ္မဉာဏ်ရပြီဒီလိုပဲတော်တဲ့တောင်းထဲမှာဒါဒီယတိတရားတွေပေါ့ ယဟန်တရားတွေကိုရှင်မြတ်သူကိုအားထုတ်ပြီးလိုက်တာ။အော်တစ်ချိန်နဲ့ကြောက်လောကမှာခုနဘုရုမုဒ္ဒရာမြတ်စွာဘုရားထင်ရှားပွင့်လာပြီ။ဟောဘုရုမုဒ္ဒရာမြတ်စွာဘုရားထင်ရှားပွင့်လာပြီဆိုတဲ့အခါကျတော့မြတ်စွာဘုရားကမြတ်စွာဘုရားတို့ကဒါအလေးအကျအရာလောကကြီးကိုတတမ်းဝင်ချွေချွတ်လို့ရမယ်ပုံပုံတွေကိုဒါနည်းနည်းမို့တော့လင်းရောက်တယ်။လောကကြီးကိုကြည့်ရှုစင်မြင်လေးရှိတနေ့မှာ ဦးဇင်းတို့ဘုရုမောဒရာမြတ်စွာဘုရားနန္ဒမိုးတော်လင်းရောက်လို့လောကကြီးကိုမာကရုဏာဖြန့်ကျက်ပြီးကြည့်ရှုတဲ့အခါမှာနန္ဒယတိကြီးကိုသွားပြီးတွေ့တယ်နန္ဒယတိကြီးရဲ့တပည့်တော်ကကြီးကျွမ်းမ်းဝင်မဲ့အရေးနဲ့နန္ဒယတိကြီးဒီလည်းပဲဒါအရဏဝိဟာရကိရိတာတွေမှာကင်းကင်းရှင်းရှင်းနေခြင်းဆိုတဲ့ဘွယ်တူနောက်တကအဲကတကိနေယဝိဟာရအသာဆုံးအမြတ်ဆုံးသောအလူကိုခံရတော်မူထခြင်းဆိုတဲ့ဒီတတဲ့ဘွယ်တူဒီအတတဲ့ဘွယ်တူတွေကိုဒါ စုတောင်းပန်ထွန်မယ်ဆိုတဲ့ဒါနာနာယတိကြီးကအကျိုးကိုမြင်တော်မူတဲ့အတွက်ကြောင့်အဲ့ဒီတော့တဲ့တောင်းတဲ့ကိုဘုရားရှင်ကဘုရုမုဒ္ဒရာမြတ်စွာဘုရားကတပါးတဲ့တပါးတဲ့ကောင်းကင်ခကြီးနဲ့ဒါကြွလာတော့ဒီနေရာမှာပေါ့ဒီကောင်းကင်ကြီးနဲ့ကြွလာတယ်ဆိုတာဒါဇံပင်ကြီးနေမရဘဲနဲ့ကြွလာလို့မရဘူးဇံပင်ကြီးနေကိုရလို့ကောင်းကင်ကြီးနဲ့ကြွလာတယ်ဆိုတာမျိုးလေးတွေကိုဒါဒီနေရာမှာတစ်ချက် တတိလေးညှက်ပြီးတော့ငါသားသွားစီခြင်းနဲ့ကဲကောင်းပြီအဲ့လိုနန္ဒရတိကြီးကလည်းကောင်းကင်ကြီးနဲ့ကြွလာတဲ့အခါမှာဘုရားရှင်ကနန္ဒရတိကြီးထံကောင်းကင်ကြီးနဲ့ကြွလာတယ်အဲ့ဒီအချိန်မှာနန္ဒရတိကြီးဒီသူ့ရဲ့တပည့်ခုန၄000၄000တော့တပည့်တွေကတခါလေတော်တဲ့တောင်းထဲမှာဒါတိတိတိဦးကိုရှာဖွေရအောင်ဒါတွားနေတဲ့အချိန်ပေါ့အဲ့လိုနန္ဒရတိကြီးကခုနသူတင်းသုံးတဲ့ကြောင်းတင်ကန်းလေးမှာမိမိရရှိတဲ့တမန်ပတ်တွေကိုဝင်စားပြီးတော့နေတဲ့အချိန်ခုန ရရှင်ကြွားရောက်လာပြီဆိုတော့တခါလေရရှင်ကောင်းကင်ကြီးကကြွားရောက်လာတယ်သူ့ရဲ့ရှေ့မှောက်ကိုရောက်လာပြီဆိုတဲ့အခါကျတော့နနယတိကြီးကခုနဘာပညာတွေတတ်လာမလို့ဗေဒင်သုံးပုံကိုတပကန်းတတ်တာဘာကိုတတ်ထားတာဗေဒင်သုံးပုံတတ်ပါတယ်ဗျာဗေဒင်သုံးပုံတတ်ထားတဲ့အခါကျတော့ဒီမြတ်စွာဘုရားပေါ့ခုနလူမௌဒရာမြတ်စွာဘုရားကိုမြင်လိုက်ရတဲ့အခါကျဘုရားရဲ့လို့တော့ထင်ရှားပြီးသေးတာသို့တော့သူကခုနဗေဒင်အတတ်ပညာနဲ့သူကကြည့်လိုက်တဲ့အခါကျတော့ဩ ဒီပုဂ္ဂိုလ်ဒီတာမန်ပုဂ္ဂိုလ်တော့မဟုတ်ဘူးအကယ်၍အရာဒီကောင်လူပေါင်းမှာနေခဲ့မယ်ဆိုတော့ဒါစကြဝဠာမင်းဖြစ်နိုင်တယ်အင်္ဂါလက္ခဏာတွေနဲ့ပြည့်စုံတယ်ဥပရိသမတိညာနဲ့ပြည့်စုံတယ်လက္ခဏာလက္ခဏာအင်္ဂါတွေကအင်မတန်ပြည့်စုံတယ်အကယ်၍မြတ်လူအရာဒီကောင်လူပေါင်းမှာမနေလို့ဒါရဟန်းပေါင်းမှာဝင်ပြီးတော့ရှင်ရန်ပြုခဲ့မယ်ဆိုတော့ဒီပုဂ္ဂိုလ်ဒီတာမန်မဟုတ်တာဘုရားတရားဖြစ်နိုင်တဲ့လက္ခဏာပြည့်စုံတယ်သူ့အတွက်ကြောင့်ဒါ နာမသမ္ဗုဒ္ဓဘုရားရှင်ပဲဖြစ်ရမယ်ဆိုတာကိုသူကဒါတတိကျဆုံးဖြတ်တယ်ဒါသူ့ရဲ့ဉာဏ်ပညာထက်မြက်မှုကြောင့်ဒါဆုံးဖြတ်ဆုံးဖြတ်နိုင်တဲ့အခါကျတော့တခါလေဘုရားလို့ဒါဆုံးဖြတ်နိုင်ပြီဆိုတော့တခါလေသူ့မှာရှိတယ်တော်တဲ့တောင်တိုင်းမှာနေတော့တယ်မပြည့်စုံတဲ့ကြားကသူ့ရှိတဲ့အတိုင်းတာလေးနဲ့ဘုရားရှင်ကိုနေရာပေးနေရာပေးပြီးတော့တခါလေထီချင်းငါးပါးနဲ့ဒါရှိခိုးဥချရှိခိုးဥချပြီးတခါလေဘုရားရှင်ကိုတကယ်ကိုကြည်ညိုတဲ့စိတ်ထားနဲ့မုံမြတ်တဲ့စိတ်ထားနဲ့ဒါ လက်အုပ်ချီမှုရှ िख ိုးပြီးတော့ဘုရားရှင်ကိုဒီလိုနဲ့ပူညော်ပြီးတော့ဒီဘုရားရှင်ကလည်းဒါသမာဘတ်တွေကိုဝင်စားပြီးတော့နေဟာခုနနန္ဒမတိနန္ဒရှရှင်ရတိကြီးပေါ့ခုနသူ့ဦးဒီမထေမြလောင်းလျာပြစ်သွားမယ်နန္ဒရှင်တိကြီးကလည်းသမာဘတ်တွေဝင်စားပြီးတော့လူနေနဲ့ဆွန်းဖုံးပေးခြင်းရောက်လာပြီဆိုတဲ့အခါကျခုနတပည့်ယတိတွေကပြန်ရောက်တပည့်ယတိတွေကပြန်ရောက်လာတဲ့အခါကျနန္ဒယတိကြီးနဲ့ဘုရားရှင်ရဲ့အနေအတိုင်း ကြည့်လိုက်တဲ့အခါအမြင်ကထူးနေသူတို့ထင်တာကနန္ဒရည်သေးကြီးကြီးသူတို့တို့တော့ဆရာတဆူပဲနန္ဒရည်သေးကြီးတဲ့အားလုံးနဲ့ပုဂ္ဂိုလ်လောကမှာရှိတယ်လို့သူတို့ကမထင်ထားဘူးဒါပေမဲ့မြင်လိုက်တဲ့မြင်ကွင်းကနန္ဒရည်သေးကြီးကဒါသင်တော်တဲ့နေရာလေးကအယူသေးပြီလို့ဘုရားရှင်ကဒါလေးတကယ်နေရာနန္ဒရည်သေးကြီးပြင်ဆင်ပေးထားတဲ့နေရာမှာတခါတဲ့သတင်းသုံးဒီမြင်ကွင်းကိုမြင်တော့အဲတပည့်တွေကလည်းဩဒီငါတို့ရဲ့ဆရာရည်သေးကြီး အယူသည်ပေးလောက်တဲ့ပုဂ္ဂိုလ်ဆိုရင်တော့တာမန်ပုဂ္ဂိုလ်တော့မဖြစ်လောက်ဘူးလောက်တော့ခံမှန်းလို့ရတယ်သို့တော့ဘုရားရဲ့လို့တော့မသိဘူးအဲဒါပေမဲ့အဲဒါကြောင့်မလို့ဘလို့အခြေအနေလဲဒါတီးတို့အချင်းနဲ့ချင်းချင်းပေါ့တပည့်တွေကပြောတော့နန္ဒရတိကြီးခြေသားတို့သင်တို့ဘာတွေပြောနေကြတာလဲငနှိုင်းတာငနှိုင်းစာတိုက်တယ်အရာဝတ္ထုနှစ်ခုကိုသင်တို့ဒါတိုင်တာနေတာပဲဒါတမန်သမုဒ္ဒဘုရားရှင်နဲ့ငါနဲ့ဒီဟာ မြတ်မိုးတောင်ကြီးနဲ့နန်းစီဘက်မှာအင်မတန်ကွာခြားတဲ့အကြောင်းပြောပြီးတော့အဲ့ဒီမှာနောက်ဆုံးတူတူပြောပြီးရခြင်းဆိုသူတို့ဒါရှိကိုအယူသေးပေးကြပြီးတဲ့အခါဆွညင်ရောက်လာတဲ့အခါကျတော့ဒါသူတို့မှရှိတဲ့သေဥသေဘူးတွေဒါဘုရားရှင်ကိုလည်းကြသူတို့လည်းပုံပြီးဒီလိုနဲ့နေပြီးတော့အဲ့ချိန်မှာပဲဒါဘုရားရှင်ကဒိဋ္ဌံလိုက်တဲ့အခါဘုရားရှင်ကတပည့်သားတာဝကရဟနာတသိန်းမှာခေါင်းကြီးကြည့်သွားတယ်ဘိုးချိန်ကဒါလူတို့ရဲ့တတံကလည်းနှစ်တသိန်းတန်း ကြောင့်မလို့နန္ဒယတိကြီးတို့လည်းပဲဒါနှစ်သိန်းတန်းမှာလူဖြစ်တဲ့တကယ်သူတော်ကောင်းကြီးတွေကောင်းပြီအဲ့တော့ယဟန္တာမထေရမြတ်မောင်တသိန်းကလည်းပဲကောင်းငင်ရှိနေဘုရမောဒမြတ်စွာဘုရားကဒိဋ္ဌံလိုက်တယ်ဒါဒီနေရာကိုကြွလာလို့ဒိဋ္ဌံလိုက်တဲ့အခါမထေရမြတ်ပေါင်းတသိန်းကောင်းငင်ရှိနေကြွရောက်တယ်အဲ့တော့ဒီနေရာလေးမှာဦးဇင်းတို့ပြောချင်တာငါပြောချင်တော့ဒီဇံမင်းရှင်တို့တကိုးလို့ဆိုတာပေါ့ဒါတကိုးကနအဋ္ဌိပတ်တွေရလို့ဒါကောင်းငင်ကြီးနဲ့ကြောက်ရောက်လာနိုင်တယ်ဆိုတဲ့အပိုင်း ဒီကောင်းကင်ကြီးနဲ့ကြွရောက်နိုင်တယ်ဆိုတဲ့ဒီလိုပုံကူမျိုးတွေဒါဇံဘိန်ကြီးရတာအဲ့တော့ဇံဘိန်ကြီးမရခဲ့ရင်ပေါ့ယနေ့မျက်မှောက်ခင်မှာဇံဘိန်ကြီးနေမလို့ပါဝိပဿနာကိုထားရိုက်သွားမယ်မိမိတို့ကဒီဘဝမှာတခါတည်းရဟနာဖြစ်သွားမယ်ဒါအကောင်းဆုံးပါပဲဦးဇင်းတို့ဒါဘာမှကန့်ွက်စရာလည်းမလိုသလိုအင်မတန်မှလည်းဝမ်းမြောက်ဒါပေမဲ့အကယ်၍ဒီဘဝမှာမိမိတို့ကရတ္တမရတ္တဘုံနဲ့ခန္ဓာပြတ်သိခန္ဓာယုတ်သိချုပ်ငင်းအောင်မကျင့်နိုင်ကြလို့အနာဂတ်ဘဝတွေကိုမိမိတို့ကလက်ခံရအောင် အကယ်၍အဲ့ဒီနာဂတ်ဘဝတွေကိုလက်ခံလို့အနာဂတ်ဘုရားတဆူဆူနဲ့လည်းမိမိတို့ကကံကောင်းထောင်းမှလို့ပေါ့ပါရမီအကြောင်းတွေညီညွတ်လို့ရရင်တဆူဆူနဲ့တွေ့ခဲ့လို့ရရင်တဆူဆူထမ်းမောက်မှာတပတ်တာဝကကြီးဖြစ်ခဲ့ဒီလိုဇံမင်းကြီးတွေကိုမိမိတို့ကကုလိုဘဝတွေပေါ့လေခွန်ရင်းသာတုံးတွေမှာအလေးပေးပြီးတော့အလေးကရုပြုကာနဲ့အထုတ်ထားမှု မရှိခဲ့ရင်ပါရမီဆိုတဲ့စရဏမျိုးစစ်ဝိဇ္ဇာမျိုးစစ်စရဏမျိုးစစ်ဆိုတာတို့တခါကြီးတွေတခါကြီးရပါအောင်မလား မရနိုင်ပါဘူးအဲ့တော့ဝိဇ္ဇာမျိုးတွေဝိဇ္ဇာတုပ္ပဝိဇ္ဇာရှိပါထားဖို့လေဒါတကကြီးတော့လို့ကြုံရင်းနဲ့ဒါပြောကြတာပေါ့ဒီနေရာမှာပြောချင်တာစရဏမျိုးစိအဲ့တော့ပါရမီတာဝကတဘာပေါ့အနည်းဆုံးတာဝကတဘာဒီဒီဝိဇ္ဇာမျိုးစိစရဏမျိုးစိဆိုရှိရအဲ့တော့ဝိဇ္ဇာတုံမှာဝိဇ္ဇာရှိပါဒီဘက်ကစရဏ35ပါဘာတွေတော့စရဏ35ပါအဲ့တော့စရဏ35ပါတူတူပြောကြရအောင်တိအိမ်ဘောဇာတဇ္ဇတာအဲ့တော့တိအာတိလ ဒါပြည့်စုံတဏှာ15ပါးထဲမှာတိလပါတိအိအိဆိုတော့အိန္ဒြိယတံဝရတိလဒါလည်းအိန္ဒြိစောင့်ကြည့်ရတိအိဘောအဲ့ဒါဘောဓနာမတ္တညုသုံးဆောင်ဒီပေါ်မှာစားတော့ဒီပေါ်မှာဒါအတိုင်းတာကိုတိရဆိုဒါတိမှုပေါ့ဘောဓနာမတ္တညုဒါရှိရနံပါတ်3အော်နံပါတ်4တိအိဘောဇာဇာကရိယနုယောဂဒီကားလေးလုံလဝရိယရှိရတက်ကြွလုံလဝရိယဇာကရိယနုယောဂဒါရှိရ ဟောနောက်အဲ့ဒါပြီးတော့ဘာတော့အဲ့လေးမျိုးတီအိမ်ဘောဇာဒီလေးခုသီလရေအိန္ဒိယတံဝရအိန္ဒိယဆောင်စည်းမှုဘောဇနာမတ်တင်ညူဘောဇနေနေကအတိုင်းဒါကိုသိမှုဇာဂရိယနုယောဂဒါနုနုကြကြရှိမှုဟောပြီးတဲ့အခါကျဘာဖြစ်တော့သူတော်ကောင်းတရားခုနှစ်ပါးစောစောကကတကကြီးဒီမကြီးဩကာသနဲ့ကြတော့တော့ဦးဇင်းတို့ဆုံးမပေးဘူးလားတတ္ထာသီလဟိတိဥဒ္ဒဘတတ္ထာသီလဟိတိဥဒ္ဒဘ တုဒ္ဒဇာကပညာဆိုပြီးတော့ဒီသူတော်ကောင်းတရား9ပါးအဲ့သူတော်ကောင်းတရား9ပါးနဲ့ပြည့်စုံအဲ့တော့၄ပါးရဲ့9ပါးရဲ့ပေါင်း၄ပါးရဲ့9ပါးရဲ့ပေါင်းလို့7ပါးဟောပြီးတဲ့အခါကျတော့ဇန်၄ပါးပထမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်ဇန်၄ပါးပေါင်းလိုက်တော့15ပါးဒါကိုဒါစရဏ15ပါးလို့ခေါ်တာအဲ့တော့ဒီနေရာမှာဇန်၄ပါးဆိုတော့ပါအဲ့တော့ဇန်တရားတွေဒီဒီ ဟိုဝိဇ္ဇာမျိုးစီစေရဏမျိုးစီဆိုတဲ့အထက်မှာလည်းပဲဒီဇန်တရားတွေပါပြီးသားအဲ့တော့ဒီဇန်တရားတွေပါပြီးသားဆိုတာကိုတော့ဦးဇင်းတို့သဘောပေါက်ပြီးကောင်းတယ်အကယ်၍တာဝကပါရမီဉာဏ်တွေကိုမိမိတို့ကရခဲ့လို့ခုနဘုရားရှင်ဓမ္မမှာခုနအေကတာဝကမဟာတာဝကကြီးတွေပေါ့ဖြစ်မယ်ဖြစ်ခွင့်ရရင်နေဆိုရင်တော့ဒီဝိဇ္ဇာမျိုးစီစေရဏမျိုးစီကမိမိတို့တန်တယ်မှာပါရုံပါရအောင်အဲ့တော့ဒီဝိဇ္ဇာမျိုးစီစေရဏမျိုးစီမှာ မပါရင်ဦးဇင်းတို့သာကရာများမှာအကတာဝကမဟာတာဝကရှင်းတော့ ဝင်ဖို့မလွယ်ဘူးအကနာဝကမဟာနာဝကတွေဒီအ ਨੇ ဆုံးဒီဝိဇ္ဇာမျိုးစစ်စရာမျိုးစစ်ကောင်းကောင်းကြီးပါရကောင်းကောင်းကြီးပါရဆိုမိမိတို့ကကြွေဒီဘဝမှာခုနပြောသလိုပေါ့ခန္ဓာဇတ်သိငင်းအောင်မိမိတို့ကမကြည့်နိုင်လို့အနာဂတ်တန်တနာတွေကိုလည်းမိမိတို့ကဆက်ကြရမယ်အနာဂတ်တန်တနာကြီးမှာခုနလိုပေါ့ဘုရားတဇူစုနဲ့ကြုံတွေ့ခွင့်ရခဲ့ရင်ပေါ့ခုနလိုဘုရားရှင်ကမာတာဝကကြီးဒီအဖြစ်နဲ့ကားတဲ့ခုလိုပေါ့ဦးဇင်းတို့ဂေါရမမြတ်စွာဘုရားဓမ္မောက်မှာဆိုတဲ့ဒါမာတာဝကကြီးတွေရှိတယ်အခုဘုဒ္ဓမုဒ္ဒရာမြတ်စွာဘုရားကို အကြောင်းမြတ်စွာဘုရားမှာကြည့်ပေါ့ခဏသာဝကကြီးတွေဒါတသိကောင်းငင်ကြီးနဲ့ကြွလာအဲ့လိုအထဲမှာမိမိတို့ကပါခြင်းနေဆိုရင်အခုလိုဘဝတွေတဲကစပြီးပါရမီတွေဖြစ်ကျင်ထားဖို့မလိုဘူးလားလိုပါတယ်ဗျာမျိုးစေ့ကောင်းစရဏမျိုးစေ့ကောင်းတွေမိမိတို့တန်တန်မှာရှိနေဘူးမလိုဘူးလားလိုပါတယ်ဗျာလိုပါတယ်မိမိတို့ကအခုတော့မကြည့်ညင်ဘူးတခါလဲခတ်တူတူပဲဟေးဝိပဿနာမှာဝိပဿနာဒါဥဒနာဝိပဿနာမကောင်းဘူးလို့ပြောနေတာမဟုတ်ဘူးလို့ကောင်းတယ် ဒါပေမဲ့ဝိပဿနာမှာဝိပဿနာဒါပေမဲ့ဒီဘောမှာတော့ခန္ဓာဇာတိတ်ပြီးတော့ငြိမ်းအောင်လည်းမိမိတို့ကမကြည့်နိုင်တော့ရည်အတ္တမရတ္တဘုံနဲ့ယန္တာမဖြစ်ဘူးအနာဂတ်ဘဝကလည်းမိမိတို့ကဆက်ကြရမယ်အဲ့လိုအနာဂတ်ဘဝဆက်လို့ခုနလိုအခြေအနေမျိုးရောက်မှမှာကောက်ခါငင်ကားနဲ့တကားတဲ့ဇံပင်ရင်ရပြီးတော့ရကျင်ဓမ္မောက်ကလိုက်ရတဲ့သူတော်ကောင်းချင်းဖြစ်ခြင်းနဲ့ဆိုထပြီးတော့ငိုကာရီကာနဲ့လုံနေုံနဲ့ပေါ့ရပါမလားမရပါဘူးဟုတ်ပလားဒါလေးတွေကိုတော့ဦးဇင်းကသဘောကျအနှစ်ချိုက်စီးခြင်းနဲ့ပြောချင်တာကဘာလို့ ခုလိုလေအခွင့်အရေးတွေဒါအကြောင်းလေးညီညွတ်လို့ရှိရင်တော့မိမိတို့ကဒီသမရကမ္မထန်တွေပုံမှာလည်းပဲတံအမြတ်တနိုးနဲ့တံမိုးထားစီခြင်းဒါလေးကိုပြောချင်တာသိပြီးတော့ဒီသမရကမ္မထန်တွေကိုခြေစုံမကန်စီခြင်းဒါတွေကအရှိသူတော်ကောင်းကြီးတွေခုနအက္ခတာဝကမာတာဝကလို့ဒီလိုတာဝကကြီးတွေမှာမဖြစ်မနေလိုအပ်တဲ့ဒါဝိဇ္ဇာမျိုးနေစေရနာမျိုးစီဒီတဲ့ဒါပါပါတယ်ဒီလိုတို့တခါကြီးတခါကြီးတည်တည်အကဲကောင်းပြီအဲ့တော့ဘုရားရှင်ကဘုရားမௌဒရာမြတ်စွာဘုရားရှင်ရဲ့ဒိဋ္ဌံချက်ကြောင့်ခုန ရဟနာပေါင်းတသိန်းကလည်းကောင်းကင်ကြီးနဲ့ဒီနာနာရည်ကြီးလူနေတဲ့ဒါတော့ရက်ကလေးကိုရောက်ရှိလာပြီရောက်ရှိလာတဲ့အခါကျတကားတဲ့ဒီမြတ်စွာဘုရားနဲ့တကွာရဟနာတသိန်းကိုဒါကနာနာရည်ကြီးနဲ့တကွာသူ့ရဲ့နောက်လိုက်တစ်ဘက်ဒါရည်ပေါင်း၄သိန်း၄တောင်းပါလေတကားတဲ့အဲ့ဒါဟိုလူတန်းမော်ရာတွေပေါ့ပန်းမော်ရာတွေခင်းအာဟိုနည်းနည်းလေးတကားကြီးတွေထင်ကြအောင်ပြောရင်တော့ ဘုမုဒ္ဒမြတ်စွာဘုရားအတွက်ပန်းမိုးရာကြီးကဘလောက်ပန်းအခင်းကြီးဘလောက်ကြီးတယ်ဆိုတယူဇနာလောက်ရှိတယ်။ဧကတာဝကနှစ်ပွားအတွက်ပန်းမွေးရာအခင်းကြီးတွေကဒါသုံးခါအုပ်လောက်ရှိတယ်။ကျန်တဲ့တာမန်ပေါ်လီတီအောက်ဟိုရန်နာမထေမြတ်ကြီးတွေဆိုလည်းအတီးအတီးပန်းမွေရာတွေအဲ့တော့အဲ့လောက်ကြီးကျယ်တဲ့ပန်းမွေရာကြီးတွေကိုဒီနန္ဒယတိကြီးကတပည့်တော်ကပေါ့ခုနယတိအပေါင်းတွေကဘလို့စီမံတော်ဒါလေးလည်းပဲဦးဇင်းတော်အင်မတန်စိတ်ဝင်စားစရာကောင်းတယ် အဲ့တော့ဒီမတင်မြတ်တွေကဒီလောက်ကြီးကျယ်တဲ့ပန်းမွေရာကြီးတွေဘလို့စီတင်မလဲတကူဘိညာဉ်နဲ့ပဲစီတင်တာဘာနဲ့စီတင်တော့အဘိညာဉ်နဲ့ဆင်းကျင်ပါတယ်ဖေဟာတကူအဘိညာဉ်နဲ့ဒါစီမံဖန်တီးလိုက်တာပဲစီမံဖန်တီးလိုက်တာစီရင်ဖန်တီးလိုက်တာအဲ့တော့ဒါပြောချင်တာကဒီတကူအဘိညာဉ်တွေဒီအခုလိုအခွင့်သာလာရင်ကုသိုလ်ကောင်းမှုတွေပြုဖို့ရန်အတွက်ကောဒါအင်မတန်ကောင်းမြတ်တဲ့အခွင့်အရေးတစ်ခုအနေနဲ့ဖြစ်မလာဘူးလားဖြစ်လာပါတယ်ဖေဟာဖြစ်လာပါတယ်ဒါကြောင့်မလို့တကူအဘိညာဉ်တွေကိုတခါလေးသိပြီးတော့ ဟိုပြစ်ပြစ်ခါခါနဲ့ဦးဇင်းတို့ကမထားစီခြင်းဘူးရရင်တော့ကောင်းတာပေါ့မရမရတာကိုရအောင်ဒါကြိုးစားခြင်းနဲ့စိတ်ကလေးတွေပေါက်လာမယ်တကယ်ကြိုးစားနိုင်ခဲ့တဲ့သူဒါမိမိတို့အတွက်တန်ဖိုးရှိပါတယ်ခုဒီနန္ဒရှင်ရသေးကြီးနဲ့တကွာသူ့ရဲ့တပည့်အပေါင်းနေတာဒီတကုတ်ပေကျင်နေတဲ့တကားတဲ့ဘုရားမှုရှိတဲ့တန်ခါဘုရားမှုရှိတဲ့ရဟန္တာမထေရမြတ်ကြီးတွေကိုပန်းမှုရာကြီးတွေခင်းပြီးတော့ဒါကောင်းမှုကြီးတွေမပြုတ်နိုင်ဘူးလားပြုတ်နိုင်ပါဘူးအဲ့တော့အဲ့ပန်းမှုရာကြီးတွေမှာတခါလေဘုရားမှုကြီးတဲ့ဒီ ထေမြတ်ကြီးပေါ့ရဟန္တာမထေမြတ်ကြီးတသိန်းကလည်းတသိန်းသုံးနေပြီအဲ့ချိန်မှာခုနစွမ်းကိစ္စလည်းပြီးတော့ဘုရားရှင်ကနိရောဓသမဘတ်ကိုဝင်စားပြီးတော့နေလိုက်တော့ဘုရားရှင်နိရောဓသမဘတ်ဝင်စားတာကိုခုနမထေမြတ်ပေါင်းတသိန်းကမြင်လိုက်ပြီဆိုတာနဲ့ဘုရားရှင်ကနိရောဓသမဘတ်ဝင်စားပြီဆိုတာနဲ့အဲ့ရဟန္တာမထေမြတ်ပေါင်းတသိန်းကလည်းပဲတခါတည်းအဲ့ဒီနိရောဓသမဘတ်ဝင်စားပြီးနေလိုက်တာဘယ်လောက်ကြာလဲ9ရက်တို့တခါကြီးဘယ်လောက်ကြာ9ရက်ကြာပါတယ်ဘုရား9ရက်ကြာတယ်အဲ့ဒီ ခုနယတိသူတော်ကောင်းကြီးတွေတူထားတဲ့ပန်းမှုရာပေါ်မှာအတီးဒီပန်းအခင်းကြီးတွေပေါ့ပန်းအခင်းကြီးတွေပေါ်မှာအတီးဒီနိရောဓဓမ္မပဝင်စားနေအဲ့နိရောဓဓမ္မပဝင်စားနေတဲ့အဲ့အချိန်မှာနန္ဒယတိကြီးကခုနဘုရားရှင်ဘုရုမုဒ္ဒရာမြတ်စွာဘုရားရှင်အနိအနာမှာနေပြီးတော့တခါလေဘုရားရှင်နိရောဓဓမ္မပဝင်စားနေတာကိုတခါလေဖူးမြုံနေရတော့သူ့ရဲ့နှလုံးအိမ်မှာတခါကြီးအဲ့ဒီကမကြီးပီတီပန်းနေဘလောက်ဝေးနေမလဲဆိုတော့ဒါမှတ်မြုပ်ပြီးကြည်မသိနိုင်ဘူးလား သိနိုင်ပါတယ်ဗျာ။မြတ်ကြီးတော်မြတ်ကလည်းနိရောဓသမဘဝင်စားနေတဲ့တတော်တင်ညာဘုရားရှင်ကိုပူမြင်ခွင့်ကရနေတယ်။ဟောဘုရားရှင်ကတပည့်နောက်လိုက်ရန်ဒါပေါင်းတသိန်းကလည်းနိရောဓသမဘဝင်စားနေတာကိုဖူးမြော်ခွင့်ရနေတယ်။ဒီသူတော်ကောင်းကြီးတွေကတန်တန်မှာတကယ့်ကိုပီတိပန်းနေဒါရှင်းရှင်းဆိုအောင်ဟောဝေးနေတော့။တရားရင်မကဘူးဒါလည်းတခါတည်းအဲ့ဒီနန္ဒဆိုတဲ့ရှင်ဟန်သေးကြီးပေါ့ဦးဇင်းတို့သူပူရီမထေမြတ်အောင်းနေရမှာတခါတည်းပန်းထီပေါ့ပန်းထီတခါတည်းစီမံဖန်နေတယ်အဲ့ဒီပန်းထီနဲ့ ဘုရုမုဒ္ဒရာမြတ်စွာဘုရားနိရောဓသမဘဝင်စားနေတဲ့ပုံမှာတန်တီကိုမိုးပြီးတော့နေလိုက်တာဘလောက်ကြာလဲဆိုတော့9ရက်ကြာဘလောက်ကြာ9ရက်ကြာပါတယ်ဗျာကျန်တဲ့သူ့ရဲ့တပည့်တွေကတော့တခါတည်းအချိန်တန်လို့ရှိရင်ခုနဆွမ်းကိစ္စလေးသွားပြီးတော့တတိဝလန်လေးရှာပွေးပြီးတော့စားတော့ကြစားတော့ပြီးတဲ့အခါပြန်ပြီးတော့ခုနဒီဘုရားရှင်နေတကောဝရဟနာပေါင်းတသိနိရောဓသမဘောင်ဝင်စားနာတွေကိုဖူးမြောပြီးတော့နေလိုက်ကြတယ်ဒီလိုအချိန်ကုန်တာ9ရက်နာနယတေကြီးခုနသုဗုတိမထေရလောင်းလျာဖြစ်လာမဲ့ သူဗုဒ္ဓမထေမြဖြစ်လာမယ်ဒါလောင်းနေရပေါ့နန္ဒယတိကြီးကတော့အဲ့ခုနှစ်ရလုံးလုံးသူကလည်းခုနနိရောဓသမဘဝင်စားနေတဲ့ဘုရားရှင်ရဲ့ရဟန္တာတွေနိရောဓသမဘဝင်စားနေတာကိုအဲ့တိုင်အတူလိုက်ဘာမှမသုံးဆောင်ဘူးခုနှစ်ရက်တိုင်ခုနပိဋိတွေကိုသုံးဆောင်ပြီးတော့နေတာပေါ့ဘုရားရှင်ကိုပူမျောနေရတဲ့ပိဋိဘုရားရှင်ပေါ်မှာဒီပန်းထီကြီးကိုမိုးပြီးနေရတဲ့ပိဋိပေါ့ဒီပိဋိတွေကိုသုံးဆောင်ပြီးနေလိုက်တာသူကလည်းခုနှစ်ရက်တိုင်နဲ့ဘာမှမသုံးဆောင် ဒါဒကာကြီးတွေဒကာမကြီးတွေအာရအတူယူပြအောင်ကောင်းပြီအဲ့လိုနဲ့နေလိုက်တာခုနှစ်ရက်ပြည့်မြောက်ပြီခုနှစ်ရက်ပြည့်မြောက်ပြီဆိုတဲ့အခါကျတော့မြေရောဓမ္မကဒါရခြင်းနဲ့ထဓမ္မဘက်ကထလာဒါပူဇော်နေ ဝမ်းမြောက်ွယ်လောမထေမြတ်တပါးကိုပြေးချင်လိုက်အဲ့မထေမြတ်ကတော့ခုနဣတတဲ့ဘွယ်တူပေါ့အရဏဝိဟာရဆိုတဲ့ဣတတဲ့အရဏဝိဟာရဆိုတာကိတိတာတွေမှာကင်းကင်းရှင်းရှင်းနေတဲ့ဒါနေခြင်းမျိုးနဲ့နေနိုင်တဲ့သူတော်ကောင်းတွေရတဲ့ဣတတဲ့ဘွယ်ဟောနောက်တကဒကိနေယဝိဟာရ အသာဆုံးအမြတ်ဆုံးအလူကိုခံယူတိုက်တယ်ဆိုတဲ့အိတ်တက်ပေါ့ဒီဘွယ်သူနှစ်တန်စင်မြန်းနိုင်တဲ့မထေမြတ်တပါးကိုအနုမောဒနာတရားချီးမြှင့်ဖို့ရဒီမှာဘုရားရှင်ကဒါမိန်ကြားလိုက် အာမထေမြတ်ကလည်းတခါတည်းဘုရားရှင်ထံမောက်ကဒီတရားဟောဖို့ပေါ့အနုမောဒနာတရားဟောကြားခွင့်ရတဲ့အတွက်ကြောင့်အင်မတန်မှဝမ်းမြောက်ပြီးတော့အဲ့ယတိကြီးတွေအတွက်ပေါ့အနုမောဒနာတရားဒီမှာဟောကြားတယ်အဲ့တော့ဒီနေရာမှာအရဏဝိဟာရနဲ့ ယကိနေယဝိဟာရဒီနှစ်ခုလေးကိုနည်းနည်းလေးဦးဇင်းတို့ဒီမှာပြောပြအဲ့တော့အနန္တဝိဟာရဆိုတာခုနပြောတယ်ကိလေသာတွေမှာကင်းကင်းရှင်းရှင်းနေခြင်းဆိုတဲ့ဒါဂုံတုဝိသေသအဲ့တော့ယန္နာမတိမြတ်တွေဒီရေပုံရတခါရေပုံရမဟုတ်ဘူးပေါ့လေဦးဇင်းတို့တိတိကျကျပြောကြဆိုယန္နာမတိမြတ်ကြီးဒီအားလုံးမှာကိလေသာတွေနဲ့တော့ကင်းကင်းရှင်းရှင်းမရှိဘူးလားရှိပါတယ်ဗျာရှိကြတယ်ဒါပေမဲ့ဒီနေရာမှာပြောနေတာဒါဆိုယန္နာတိုင်းကဒီအရဏဝိဟာရဆိုတဲ့ဣတတဲ့ဘဝတုကိုဆင်မြန်းနိုင်လားဆိုတော့မဟုတ်ဘူး ခုဒီမထေမြတ်ပေါ့အရဏဝိဟာရဆိုတဲ့ဒါဣတရက်ဘဝတုကိုဆင်ញံတာဒါဆိုရင်ယန္တာတိုင်းကကိရိတာတွေကင်းမာလျင်နဲ့ဘာလို့ဒါကိုအထုအနေနဲ့ပြုပြီးတော့ပြောရတာတော့ဆိုတော့ဒါဒါဂရမြတ်ကဘာပြောလို့လဲကိလေသာတွေနဲ့ကင်းကင်းရှင်းရှင်းဆိုတာဒီနေရာမှာတရားဒေသနာတွေဟောကြားတဲ့အခါကျရင်ပုဂ္ဂလဒိဋ္ဌံမပါဘူးတရားဟောတဲ့ပုဂ္ဂလဒိဋ္ဌံပုဂ္ဂိုလ်ကဒါဥတည်ပြီးတော့အူအမူပြုတ်ပြီးတော့ဟောတာမျိုးဘယ်တော့မှမလုပ်ဘူး ကိလေသာတွေကကင်းကင်းရှင်းရှင်းဆိုတာဓမ္မဒိဋ္ဌံကြကြတရားတော်ကိုဟောချင်းညင်အဲ့ဒါကိုအရဏဝိဟာရဒါကြောင့်မလို့ကိလေသာတွေမှာကင်းကင်းရှင်းရှင်းနေတယ်ဆိုတာယန္တန်တိုင်းတော့ကိလေသာတွေမကင်းလို့မဟုတ်ဘူးသို့တော့တရားဓမ္မတွေကိုချင်းမြင်တဲ့အခါမှာပုဂ္ဂလဒိဋ္ဌံမဟုတ်ဘဲနဲ့ဓမ္မဒိဋ္ဌံတက်တဲ့ဟောကြားတော်မူတဲ့အတွက်ကြောင့်ဒါအရဏဝိဟာရဒီလိုခေါ်တာအဲ့တော့ဒီမတိမြတ်ကဒီအေတတက်ဘွယ်တူကိုရထားတဲ့မတိမြတ်တစ်ပါးဖြစ်တယ်နောက်ဒကိနေယဝိဟာရဒါတော့အများဆုံးအလူတော်ကိုခံတိုက်တယ် ခံလိုက်တဲ့နေခြင်းမျိုးနဲ့နေတယ်ဆိုတဲ့ဒီအတတက်ကတော့မပြောတာတော့ဆိုတော့ခုနကိလေသာကင်းကွာတဲ့ပေါ့ရဟနာတဲ့အားလုံးကတော့ဒါဒကိနိယဂုံတော်ပေါ့ဦးဇင်းတို့တန်ခါဂုံတော်ထဲမှာနောက်ဆုံးမှာအနုတ္တရပုံညကိတံလောကတာအဲ့မှာမရှိတဲ့အလူကိုခိုင်းတော်မူထိုက်တယ်ဒါတော့ပါသို့တော်ဒီနေရာမှာကခုနညနာမထေမြတ်တပါးသည်ဒဂရမတွေကပစ္စည်းတွေပါလှူဒန်းပြီးဆိုရင်တဲ့အဲ့ဒီ အလှရှင်နေအပေါ်မှာမေတ္တာပွားပြီးတော့မေတ္တာဉာဏ်တွေဝင်စားပြီးတော့မှလှူဝဲတွေကိုအလှူခံရင်အဲ့လိုကြင်ညာတဲ့သူတော်ကောင်းဒီတာအကဒကိနီကအမြတ်ဆုံးသောအလှူကိုခံယူတော့ခံယူထိုက်တဲ့နေခြင်းမျိုးနဲ့နေတယ်လို့ဒီလိုပြောအကြောင်းမလို့ဒီမတိမြတ်ဒီဒီလိုပေါ့အလှပစ္စည်းတစ်ခုကိုလူခံတော့မယ်ဒကာရမတယောက်ကလာပြီးဆိုအဲ့အလှပေးတဲ့ပုံကူအလှရှင်ပုံကူထမ်း ပုံကိုကိုတခါလေမေတ္တာပို့ပြီးတော့မေတ္တာဇံနေစိုက်တဲ့အထိမေတ္တာပို့ပြီးတော့မှလူခံတယ်တဲ့ဒါကြောင့်မလို့ဒီလိုနေလေးရှိတဲ့ပုံကိုကိုဒါအကဒကိနေယဝိဟာရဒါအသာဆုံးအမြတ်ဆုံးအလူကိုခံတိုက်တဲ့နေခြင်းမျိုးနဲ့နေတယ်လို့ဒီလိုခေါ်တာပေါ့ကောင်းပြီဒါကတော့ဒီဣတတဲ့ကဲအတိတ်ပဲလေးပေါ့ဣတတဲ့ဘွယ်တူးလေးကအတိတ်ပဲလေးဒီပြောအဲ့တော့အဲ့ဒီလိုအရဏဝိဟာရဒကိနေယဝိဟာရ ဝေဒုရတယ်ဒီမထေမြတ်ကအနုမောဒနာတရားတွေကြီးမြင်တယ်အဲ့လိုအနုမောဒနာတရားတွေကြီးမြင်လိုက်တာတခါတည်းဒီနန္ဒယတိကြီးနေတကောခုနတပည့်ပေါင်း၄သိန်း၄တောင်းတော့တပည့်တွေကတခါတည်းသဘောကျနှိမ့်ချပြီးဒါဝမ်းမြောက်လိုက်ကြတာပီတိသောမနတ္တတွေသူတို့ထိုယတိကြီးသူတော်ကောင်းတွေကတဏ္ဍာမှာထင်ရှားဖြစ်အဲ့လိုပီတိသောမနတ္တတွေဖြစ်နေပြီဆိုတဲ့အချိန်ပေါ့စိတ္တတွေကနိဝရဏအညီကြီးတွေလည်းကင်းရှင်းနေပြီဝမ်းမြောက်ဝမ်းသာဖြစ်နေတယ်သူတို့ပြုခဲ့ရတဲ့ကုသိုလ်တွေပေါ်မှာ တရားတော်ကိုနားပြီးတော့အင်မတန်ကြည်နပ်ပြီးတော့စိတ်ဓာတ်တွေကကြည်နင်းနေအဲ့အချိန်ကျမှဘုရားရှင်ဒီတစ္ဆာ၄ပါးနဲ့ဆက်တဲ့တရားတော်ကိုကြည်နပ်ခုနမထေမြတ်ကတခါလေဣတရဘဒုရတဲ့မထေမြတ်ကတရားဟောလိုက်လို့ဒီယတိကြီးတွေတဏ္ဍာမှာစိတ်ဓာတ်တွေကကိနိဝရဏအငြိကြီးတွေကင်းစင်ပြီးကြည်လင်နေပြီဆိုတဲ့အချိန်မျိုးကြမှာတခါလေဘုရားရှင်ကတခါတဲ့တစ္ဆာ၄ပါးနဲ့ဆက်တဲ့တရားကိုဟောကြားလိုက်အဲဘုရားရှင်ရဲ့ဒေသနာလဲစုံတော့မဖြစ်တုံဆိုတော့ အဲ့ဒီနန္ဒယတိကြီးကတပည့်ပေါင်းခုန၄သိန်း၄သောင်းတခါလည်းဘာဖြစ်တော့ဆိုကျွတ်တောင်းဝင်သွားတယ်ရဟနာတွေအကုန်အဲ့မှနေတထိုင်နဲ့ပြစ်သွားရဟနာတွေပြစ်သွားတဲ့ခါကျတခါလည်းဘုရားရှင်ကလည်းအေဟိဘိက္ခုဒီမှာကျတော့အများဆိုတော့အေထဘိက္ခောဒါခြေသားရန်တို့လာကြဆိုပြီးတခါလည်းခေါ်လိုက်တာအဲ့မှလေဟွာ60ရောက်မထေကြီးလူကဲ့သို့ဒါအေဟိဘိက္ခုဒါပြိက္ခရာ တွေစင်မြန်းပြီးအတိအဒီရဟနာမထေရကြီးတွေဖြစ်တယ်အဲ့မှာတူးတဲ့ကြံခဲ့တာကတော့နန္ဒယတိကြီးပဲဗါတဲ့တော့နန္ဒယတိကြီးပဲကြံခဲ့ပါကြီးပဲနန္ဒယတိကြီးဒီအဲ့ပွဲမှာဘာတရားတို့တရားမြတ်မှာမရဘာကြောင့်မရလဲဆိုတော့အဲ့ဒီမှာဦးဇင်းတို့ဇာကတော့နန္ဒနန္ဒတာပသောဘာနာဝိကိတစိတ်တဒါယနန္ဒတာပသောဘာနာဝိကိတစိတ်တဒါယဝိတေတနာတိကိစ္စတိနန္ဒတာပသောဘာနာနန္ဒ အမိရတဲ့ရှင်အသေးကြီးဒီကဝိကိတစိတ်တဒါယဝိကိတဒါယစိတ်တက်ဒီပြန့်လွင်နေသည်အဖြစ်ကြောင့်ဝိတေတမဉ္ဇဉ်ဘုဉ္ဇဉ်နိဗ္ဗာန်ဆိုတဲ့တရားတို့တရားမြတ်ကိုနာတိကိစ္စတိမဆက်ရောက်ရပြီဟောနန္ဒယတိကြီးတော့တရားတို့တရားမြတ်ရသလားမရပါဘူးခင်ဗျာဟုတ်မဉ္ဇဉ်ဘုဉ္ဇဉ်နိဗ္ဗာန်ဆိုတဲ့တရားတို့တရားမြတ်ကိုနန္ဒယတိကြီးမရဘူးတဲ့ဘာကြောင့်မရတာလဲဆိုတော့ဝိခိတဒါယဝိခိတစိတ်တဒါယတဲ့စိတ်တက်တွေကပြန့်လွင်နေလို့တဲ့ဘာဖြစ်လို့ စိတ်ဓာတ်တွေပြန့်လွင့်နေတော့ပါဗျာဒီနေရာမှာတခါကြီးတခါမကြီးတွေအားရစရာပေါ့ဟိုတလောကမင်းကုန်းလေးမိတယ်တပြို့တို့ဒီလောက်တရားတွေနာတရားတွေအားထုတ်ပြီးတော့တရားတို့တရားမြတ်မရတော့တိဟိမဟုတ်ဟုတ်ပါရဲ့လားဆိုပြီးတော့စိတ်ဓာတ်ကြနေတဲ့တခါကြီးတခါမကြီးတွေအတွက်တော့ဒီနေရာမှာသိပြီးတော့ကောင်းတဲ့တာတကာလေးတစ်ခုပဲဟုတ်ပလားအဲ့တော့ဒီနန္ဒယတိကြီးဒီပါရမီ မရှိလို့တရားတို့တရားမြတ်ကိုမရတာဟုတ်သလားမဟုတ်ပါဘူးဗျာပါရမီမရှိလို့မဟုတ်ဘူး ဒါပေမဲ့သူ့စိတ်ဓာတ်တွေကခုနတာမန်ရိုးရိုးတပတ်တာဝကပေါ့လေပဂရိတာဝကအနေနဲ့ဘဝတစ်ခုကိုအဆုံးသတ်ချင်တာမဟုတ်ဘူးခုနအေတရက်ဝေလူတွေကိုစင်မြန်းကျင်တယ်ဆိုတဲ့စိတ်ဓာတ်တွေခုနသူ့ရှိသူ့ထံသူ့ရဲ့ရှေ့မှောက်မှာခုနတရားဟောသွားတယ်နုမောနာတရားဟောသွားတယ်ဘုရုမုဒ္ဒရာမြတ်စွာဘုရားရဲ့တပတ်တာဝကကိုကြည့်ရင်ခုနအရဏဝိဟာရပေါ်နောက်တကဒက္ခိနေယဝိဟာရဆိုတဲ့ဒီဣတရက်ဘွယ်တူးတွေကိုစင်မြန်းနိုင်တဲ့မထေမြတ်တစ်ပါးကတရားဟောတယ်အဲ့တော့သူစိတ်ကအဲ့မထေမြတ်ကဲ့သို့ ဖြစ်ခြင်းနဲ့ဆိုတဲ့စိတ်ကကိုင်းညွတ်နေအဲ့တော့ငါဒီလည်းပဲအနာဂတ်ဘုရားတဆူစုရဲ့ဓမ္မမှာဒီကဲ့သို့ဣတတဲ့ဘဝတုတွေကိုစင်မြန်းနိုင်တယ်မဟာတဝကတပါဖြစ်ခြင်းနဲ့ဆိုတဲ့ဒီစိတ်ကတိတ်ပြီးတော့အာကြီးနေတယ်အာကြီးနေတဲ့အတွက်ကြောင့်ဝမ်းလဲဝမ်းမြောက်တယ်တစ်ဖက်ကဒါပေမဲ့စိတ်ကအဲ့လိုပေါ့အနာဂတ်ဘုရားတဆူဓမ္မမှာဒီလိုဣတတဲ့ဘဝတုတွေကိုစင်မြန်းနိုင်တဲ့တာဝကတပါဖြစ်ခြင်းနဲ့ဆိုတဲ့စိတ်တက်ကတိတ်ပြီးအာကြီးနေတဲ့အတွက်ကြောင့်အဲ့ကိုစိတ်ကရောက်နေတော့စိတ်တက်တွေကဒီဘုရားရှင်က ဒီမထေမြတ်ကတရားအစုံမှာဘုရားရှင်သစ္စာလေးပါးနဲ့ဟောတဲ့သစ္စာလေးပါးနဲ့ဆက်တဲ့တရားတွေကိုကြီးမြင့်ပေးမယ်သူဒီအဲ့ဘုရားရှင်ကဒေသနာနောက်ကိုအစဉ်လိုက်ပြီးတော့ဘာဝနာအနေနဲ့မစီးပြနိုင်တဲ့အတွက်ကြောင့်တရားရဲ့ဏီကုံအစုံမှာသူဒီတရားတို့တရားမြတ်ကိုမရမရဘူးဘာကြောင့်လဲခုနပြောတဲ့စိတ်ကပြန့်လွင့်နေတယ်ပြန့်လွင့်နေတယ်ဒါပေမဲ့သူကအဲ့ဒီမှာစိတ်တွေပြန့်လွင့်နေတဲ့အတွက်ကြောင့်တရားတို့တရားမြတ်မရပါဘူးသူကအဲ့ဟာပြီးတဲ့အခါကျတော့ဘာလို့လဲဆိုတော့ तू ကအဲ့ဒီမှာဆူတောင်းတယ်ဆူတောင်းတာဘာဆူတောင်းဆိုတော့ ဗန္နိယောဟံမယတတ္တဟံပုပ္ပဇတံဒါရင်ဒီနတထရောကတောတေနအဓိကာရိနအညာတပတ္တိနပဋ္ဌာမိဒီနေရာမှာပြောနေတာဘာပြောလို့အဲ့ပန်းတီးကိုတခါတည်းစောင်းမိုးပြီးတော့မြတ်စွာဘုရားကိုစောင်းမိုးပေးထားတဲ့ဒီကုသိုလ်တွေရှိပါတယ်တဲ့အဲ့အကုသိုလ်တွေကတေနအဓိကာရိနာဒီကဲ့သို့တခါတည်းအင်မတန်အဓိကာရပေါ့အင်မတန်ကြီးကျယ်တဲ့ကုသိုလ်ကြီးကိုပြုရတဲ့ဒီကောင်းမှုအတွေ့အဉ္ဉံနဲ့တံပတ်ဒိဏပဋ္ဌာမိ အခြားသောစုတွေကိုတပည့်တော်မတောင်းဘူးဗျာဒါသူကသူ့ရဲ့ဆူတောင်းလေးနော်အရှင်မြတ်ဟဲ့လို့ပေါ့အဓိကတာကုသိုလ်ကောင်းမှုကြီးခုနှစ်ရက်တိုင်တိုင်ပေါ့မစားမတောင်းနဲ့မြတ်စွာဘုရားပေါ်မှာပန်တီမိုးထားတယ်ဆိုရယ်ဒီကုသိုလ်ကောင်းမှုတွေကြောင့်တပည့်တော်အခြားအခြားစုတွေမတောင်းဘူးဘာစုတွေတော့သူချမ်းသာပြရပါလို့ဤနတ်ချမ်းသာပြရပါလို့ဤမြမချမ်းသာပြရပါလို့ဤစကြဝဠာမြင့်ပြရပါလို့ဤဟာကိုကဲ့သို့တမရကြီးပြရပါလို့ဤဝဉကြီးချုပ်ကြီးပြရပါလို့ဟုတ်လားတခါကြီးဒီအဲ့စုတွေတောင်းသလား မတောင်းပါဘူးမတောင်းဘူးအဲ့စုတွေကို မတောင်းမနဲ့ဘာလို့တုံဆိုတော့ဒေနာဓိကာရိနာအញ្ញံတံပတ်ရိနာပတ်ပတ်ထေမိဒေနာဓိကာရိနာဤကဲ့သို့သောအဓိကာရကုသိုလ်ကောင်းမှုကြီးဖြင့်အញ្ញံတပတ်သောတံပတ်ရိပြည့်စုံခြင်းတို့ကိုနပတ်ထေမိမတောင်းတာပါဗျာအေးဒီပြင်စုတွေတော့မတောင်းဒါပြန်ဘာကိုတောင်းတာတော့အနာဂရေပါဏဧကတဗုဒ္ဓတသာသနေအယံထေရောဝိယဒွိဟင်္ဂေဟိတမနာကတော ဓမ္မနာဂတောတာဝကောပဝေယံအနာဂတိပါဏသာသနီနောအနာဂတသာသနာသာသနာတော်၌ဧကတာတသုသောဗုဒ္ဓတာမြတ်စွာဘုရား၏အနာဂတိအနောအနာဂတ၌ဧကတာတသုသောဗုဒ္ဓတာမြတ်စွာဘုရား၏သာသနီသာသနာတော်၌အယံထေရောဝိယဤအခုအရဏဝိဟာရဒက္ခိဏယဝိဟာရဆိုတဲ့အင်္ဂါနှစ်ပါးနှင့်ပြည့်စုံသောမထေမြတ်ကဲ့သို့ ဒွေဟာဒွေဟင်္ဂေဟိအင်္ဂါနဘာတို့နှင့်တမဂရောတမနာကတော်ပြည့်စုံသောတာဝကောတာဝကတိဘဝေယံဖြစ်ရပါလို့ဤဖရာဟောသူ့ရဲ့ဆူတောင်းလေးကိုကြည့်အဲ့တော့ဘာပြောတာလဲဆိုတော့တပည့်တော်ဒီအခုကဲဆိုဒီကုသိုလ်ကောင်းမှုကြောင့်ခြားစုတွေတော့မတောင်းဘူးဒါပေမဲ့တခုတော့တောင်းနေတယ်အဲ့ဒီစုတခုကဘာလဲဆိုတော့အနာဂတ်ဘုရားရှင်တဆူဆူရဲ့ထံမောက်မှာယခုအနုမောနာတရားချီးမြှင့်ခွင့်ရတဲ့ အရဏဝိဟာရဒကိနိယဝိဟာရလို့ခေါ်တဲ့ဒီအတ္တအင်္ဂါနှစ်ပါးနဲ့ပြည့်စုံတဲ့မထေမြတ်ကဲ့သို့တပည့်တော်ဒီတဲ့ပဲတာဝကတပါနောက်အနာကဘုရားယူဘုရားရှင်တဆူဆူဓမ္မောက်မှာဖြစ်ပါလို့ဤဆိုတဲ့သူကဒီစုကိုတောင်းတယ်တရားဒေသနာနေကုန်အဆုံးသတ်လို့သူတယောက်တည်းပုထုရှင်ဘွားနဲ့ကြံခဲ့ရတဲ့အချိန်မှာသူကဒီစုကိုတောင်းတောင်းတော့လေခုနဘုရားရှင်ကလည်းဒါအနာကကိုမှတ်မြော်ကြည့်ပြီးတော့နောင်ကဘာတသိန်းအလွန်တဲ့ဂေါရမမြတ်စွာဘုရားဓမ္မောက်မှာသင်ဒီထိုကဲ့သို့ ဧရတဲ့ဘွယ်ရူးတွေစင်မြန်းနိုင်တယ်မထေမြတ်တပစင်တိဖြစ်လိမ့်မယ်လို့အဲ့မှာနိယတပြာဒိပံပေးခဲ့တာပဲနိယတပြာဒိပေးခဲ့တာပေးခဲ့တော့အဲ့မှာစူတောင်းပြီးပြီပေါ့ဆိုကြစို့အဲ့တော့အဲ့လိုပြီးတော့ဘာဖြစ်တော့အဲ့လိုနဲ့တရားဘောလဲသိပြီဆိုတော့ခုနဘုရားရှင်ကလည်းဒါမိမိနေရာဌာနကို ပြန်ကြွတဲ့အခါကြတော့အဲ့သူ့ရဲ့ခုနတပည့်ပေါင်း၄သိန်း၄တောင်းကလည်းပဲတကားလည်းဘုရားရှင်ရဲ့တပည့်တော်ကတွေဖြစ်သွားတဲ့အတွက်ကြောင့်ဒါရန်တာတွေအဖြစ်နဲ့တကားလည်းကောင်းကင်ကြီးနဲ့ဘုရားရှင်ထံမောက်ကိုပြန်လိုက်သွားတာတော်တဲ့တောင်ထဲမှာ တပါးတည်းကြံခဲ့တော်တဲ့တောင်ထဲမှာတပါးတည်းကြံခဲ့ပါတယ်ဗျာတပါးတည်းတို့တကကြီးတကမကြီးတခါလေးမှတယောက်တည်းနေရတာကိုထိကြံတယ်လို့မထင်ပါနဲ့သူတော်ကောင်းတွေအတွက်တော့တယောက်တည်းနေရတာထိကြံတယ်လို့ခံစားစရာအကြောင်းရှိသလားမရှိပါဘူးဗျာမရှိပါဘူးတယောက်တည်းကြံခဲ့လည်းပဲအလကားနေတာမှမဟုတ်တာပဲကိုယ့်ရဲ့တရားဘာဝနာတွေကိုပွားများပြီးကမ္မထအာယုနဲ့နေရင်အထီးကြံတယ်လို့ခံစားစရာအကြောင်းရှိသလားမရှိပါဘူးဗျာ lonely မဖြစ်ဘူးပေါ့နော်ကဲကောင်းပြီအဲ့တော့ဒီနေ့မှာမပြောချင်တာဆိုတော့အဲ့နန္ဒမတိကြီးနန္ဒယတိကြီးပေါ့နန္ဒယတိကြီးကကြံခဲ့ကြံခဲ့ဒီနေ့မှာအဲ့တော့ဦးဇင်းတို့ကကြံခဲ့ဆိုတာကတရားဘာဝနာတွေကိုကျင့်ကြံကြိုးပုတ်ပြီးတော့ကြံခဲ့တာပေါ့အဲ့လိုကြံခဲ့လိုက်တာတဲ့နောက်ဆုံးအဲ့ဘဝကသုတိပြတ်ကြီးတေလွန်တဲ့အခါကျတော့ဘာဖြစ်တော့အဲ့ဘဝကသုတိပြတ်ကြီးတေလွန်တဲ့အခါကျတော့တခါတည်းအဲ့ဇန်တွေကိုမလျောကြအောင် အဲ့ဒီဇန်တွေကိုမလျော့ကြအောင်ထိန်းထားနိုင်တဲ့အတွက်ကြောင့်တဲ့အဲ့ဒီဘောကသုတိပြတ်ပြီးသေလွန်တဲ့အခါကျတော့ဒါဇန်တရားတွေကစွန့်အင်ကြောင့်ဗိမဘုံကိုရောက်ရတယ်ဟော ကောင်းလားမကောင်းဘူးကောင်းပါတယ်ဗျာအဲ့တော့တကယ်ကြီးဘောတကုကသုတိပြတ်ပြီးသေလွန်ကြတဲ့အခါဦးဇင်းတို့အဘယ်ဒုက္ခတိဘုံဘဝနဲ့ဒုက္ခတိဘုံဘဝဘယ်ကိုရွေးမလဲဆိုဘယ်ကိုရွေးကြဒုက္ခတိဘုံဘဝပါဗျာအဲ့လိုဒုက္ခတိဘုံဘဝမှာမှာတခါတည်းအင်မတန်မှအထက်တန်းမြင့်တဲ့မြမဘုံမြမလောကကိုရောက်ရမယ်ဆို မကောင်းဘူးလားကောင်းပါတယ်သို့တော်ဦးဇင်းတို့ကဓမြဗမာဘုံကိုတိတ်ပြီးတော့ချီးမွမ်းကမ်းဖွင့်နေတာတော့မဟုတ်ဘူးမိမိတို့ကဒီဘဝမှာပဲခုနပြောသလိုပေါ့ယန္နာဖြစ်နေတာလေဘဝကိုအဆုံးသတ်နိုင်ခဲ့ရင်ဒါအကောင်းဆုံးပါအကယ်၍အဆုံးမသတ်နိုင်ခဲ့လို့အနာဂတ်ဘဝတွေကိုမိမိတို့ကလက်ခံကြရအောင်မယ်ဆိုရင်တော့တခါလေမြမဘုံမှာဆိုရင်တခါလေအစားအသောက်လဲရှားပွေစရာမလိုဘူးအာသားရည်သမီးဆိုတဲ့အိမ်တော်ရည်တွေတဲ့စဉ်းစားစရာမလိုဘူးဆိုတဲ့ဒုက္ခတွေမငြိမ်းဘူးလားငြိမ်းပါတယ်ဒါကိုပြောတာအဲ့တော့ သာသနာကိုကျင့်လင်ရရင်တော့ဒုဒကကြီးဒကမကြီးအထက်တန်းကြကြကောင်းကောင်းလေးကကျင့်လင်ရတာတော့ပုံမကောင်းဘူးလားကောင်းပါတယ်အဲ့လိုထက်တန်းကြတဲ့ဘဝတွေကိုရဖို့ဆိုတာကတော့အခုလိုသမာဓိဒီအောင်မြင်မင်းနဲ့ထူထောင်မထားနိုင်တော့ဒါညွန်မှန်းလို့ရတဲ့ကိစ္စမဟုတ်ဘူးဒီလိုလေးတဲ့သဘောကြတယ်တကယ်ကောင်းပြီအဲ့တော့ဒီနေရာမှာခုနနန္ဒယတိကြီးဒီအဲ့ဘဝကနေနောက်ဆုံးသုတိတက်ကြီးတင်လွန်တဲ့အခါဇန်သမာဓိတွေအကြောင်းပြမဖို့ကြောက်ရတယ်ဟောဒါလေးကတခု အဲ့တော့ဒီနေရာမှာသူ့ရဲ့ဆူတောင်းလေးနဲ့ပတ်သက်လို့ဦးဇင်းတို့အဝိဇ္ဇာတဏဥပါဒံအကြောင်းလေးကိုနည်းနည်းပြောခြင်းအဲ့တော့သူကဓမ္မကုဏပန်တီမိုးပြီးတော့ဒါဘုရုမုဒ္ဒရာမြတ်စွာဘုရားရှင်နိရောဓဓမ္မပဝင်စားနေတာကိုတကားတည်းကြည်ပြီးတော့ဘုရားရှင်ရဲ့ဂုဏ်ရည်တွေကိုဒါမှတ်မျောပြီးတော့ဗုဒ္ဓနုတ္တိပွားရင်းနဲ့ဒါကုသိုလ်တွေကိုပြုနေတာအဲ့ကုသိုလ်တွေကရှေ့နောက်မှာဘာတွေခြံရနေတုံးဆိုတော့အဝိဇ္ဇာတဏဥပါဒံဆိုတဲ့ဒီကိရိတာဟုတ်ကခြံရထားတယ် အဲ့ဝိညာဏဥပါဒံဆိုတဲ့ကိလေသာတွေကခြံခြံပြီးတော့အခုလိုကောင်းမှုတစ်ခုကိုပြုလိုက်တာပဲအဲ့ကောင်းမှုတစ်ခုကိုပြုတော့သူ့ရဲ့အဝိဇ္ဇာပါတော့ဒီနေရာမှာဆိုကြပါစို့ခုနနန္ဒယတိကြီးဒီဆူတောင်းလိုက်နောက်ဆုံးမှာဘာဆူတောင်းတော့နောက်တစ်ချိန်မှာအနာဂတ်ဘုရားစုဘုရားရှင်တဆူဆူကသာသနာတော်တွင်မှာအခုလိုအရဏဝိဟာရဒကိနိယဝိဟာရဆိုတဲ့အတ္တတွေကိုစင်မြန်းနိုင်နေတာဝကတပါဖြစ်ရပါလို့ဤလို့ဆူတောင်းလိုက်အဲ့ဒီမှာအဝိဇ္ဇာပါတော့အဝိဇ္ဇာ တကယ်တော့အနာဂတ်ဘုရားရှင်တဆူဆူထံမောက်မှာအေတတဲ့နှစ်ခုကိုစင်မြန်းနိုင်တဲ့တာဝကဆိုတော့တကယ်တော့အထင်ရှားမရှိထင်ရှားရှိသလားထင်ရှားမရှိတကယ်ထင်ရှားရှိတာကယုတ်တရားနန္တရားဆိုရယ်ပရမတ္ထတတ်သားတွေပဲထင်ရှားရှိတာမဟုတ်ဘူးလားဟုတ်တယ်တကယ်အမျိုးသားပဲအမျိုးသမီးပဲယဟန်ပဲအက္ခတာဝကမထေမြတ်ပဲဆိုတော့ဒါထင်ရှားရှိတာမဟုတ်ဘူးဒါပေမဲ့သူ့တဏ္ဍာမှာအတိမှားနေတယ်အဲ့ အနာဂတ်ဘုရားရှင်တစုစုဓမ္မောက်မှာဣတတဲ့ဘွယ်တူးတွေကိုစင်မြနိုင်တဲ့တာဝကတပါလို့အတိမှားမှုကဒါအဝိဇ္ဇာလို့ခေါ်တယ်။နောက်တဏ္ဍတဏ္ဍဆိုတာကလိုချင်တာပဲ။ဘာလိုချင်တာတော့အနာဂတ်ဘုရားရှင်ဘုရားရှင်တစုစုကဓမ္မောက်မှာခုနလိုဣတတဲ့ဘွယ်တူးတွေစင်မြနိုင်တယ်မထိမြတ်တပါဖြစ်ခြင်းလေဆိုအဲ့မထိမြတ်ဘဝကိုလိုချင်တာကတဏ္ဍနောက်ကဥပါဒံဆွဲလန်းတယ်ဘာကိုဆွဲလန်းတော့အဲ့အနာဂတ်ဘုရားရှင်တစုစုဓမ္မောက်မှာခုနက ဧတတဲ့ဘွယ်တူးတွေကိုစင်မြနိုင်တဲ့တာဝကဘောကကိုဖြစ်ချင်နေဆိုတဲ့စိတ်ကအဲ့တာဝကဘောကကတ်ညင်နေတာကြာရောက်နေတာဆွဲနေတာအဲ့ဒါကဥပါဒံအဲ့လိုကိလေသာကိုသုံးပါးကိုဆင်းရဲပြီးတော့ကုလိုကုသိုလ်သင်္ခါရတွေကိုပြုလိုက်တဲ့အတွက်ကြောင့်ကုသိုလ်ကသင်္ခါရအဲ့သင်္ခါရတရားတွေဒီတခါလေသင်္ခါရတို့ရဲ့သဘောတန်ထွာအရာဖြစ်ပြီးတာနဲ့ပြက်သွားတာပဲလင်းလင်းမြန်မြန်ကြီးဖြစ်လင်းလင်းမြန်မြန်ကြီးပြက်သွားတာပဲကုသိုလ်သင်္ခါရတရားတွေသို့တော့ဒီသင်္ခါရတရားတွေဒီဒီကုသိုလ်ပြုတဲ့ ကုစုရှင်ရဲ့ယုံနံတဏ္ဏအစဉ်မှာစွန့်ရင်ကမ္မတတ္တိလေးကိုမြုံနံပြီးမှချုပ်ပြတ်သွားကြချုပ်ပြတ်ချုပ်ပြတ်သွားတဲ့ကြောင့်အဲ့မှာစွန့်ရင်ကမ္မတတ္တိလေးကကျန်ခဲ့တယ်ဒါကိုကံလို့ခေါ်တာအဲ့တော့အကြောင်းတရား၅ပါးစုံကြီးသွားတယ်အဝိဇ္ဇာတဏှာဥပါဒံသင်္ခါရဆိုတဲ့ကုသိုလ်သင်္ခါရနဲ့ထိုသင်္ခါရတရားတွေချုပ်ပြတ်သွားတဲ့အခါမှာစွန့်ရင်တတ္တိဆိုတဲ့ကံဆိုတဲ့ဒီအကြောင်းတရား၅ပါးစုံကြီးသွားတဲ့အတွက်ကြောင့်ဒီနန္ဒယတိကြီးဒီနောင်ကဘာတသိမ့်ကြတဲ့အခါဦးဇင်းတို့ဘုရားရှင်သာသနာတော်နဲ့ကြုံတဲ့အခါမှာသူ့ဘူးဒီဆိုတဲ့ မထင်မြတ်တပါလာပြီးတော့မဖြစ်ရဘူးလားဒါအဝိဇ္ဇာတဏဥပါဒံတွေရဲ့သဘောကိုဒါတို့တွေကအဲ့ဒီမိုက်တွေနားလည်ဖို့လိုတယ်တို့တဲ့ကြောင့်ယနေ့မိမိတို့ဒီကြနေ့တင်နေအမြကံတရားတွေကထူထောင်နေကြတာဖြစ်တယ်ကောင်းကံတွေကောမကောင်းကံတွေကောထူထောင်တဲ့အခါမှာအဲ့လိုဝိဇ္ဇာတဏဥပါဒံဆိုတဲ့ဒီကိလေသာဥတွေကိုခြံရမ်းပြီးပြုတဲ့အခါမှာခုလိုပေါ့တင့်တော်တဲ့ကိလေသာဥတွေခြံရံခဲ့ရင်တော့လေအခုလိုကောင်းတဲ့ဘဝတွေကိုရောက်ကြမှာဖြစ်တယ်လို့အကယ်၍မြတ်နာကြီးချက်တွေမုန်းတိချက်တွေဆိုတဲ့အဝိဇ္ဇာတဏှာတွေကိုခြံရံပြီးတော့ပြုတ်ခဲ့မယ်ဆိုရင်မိမိတို့ရဲ့အနာဂတ်ဘဝတွေဟာအင်မတန်နေမွန်းမသွားနိုင်ဘူးလား နေမောနေမောသွားနိုင်တယ်ဒါကိုတော့တို့တကကြီးဒီကမကြီးဒီမှာအကိုစီကိုသေးတတိချက်ကိုကောင်းကောင်းပြီအဲ့လိုဆူတောင်းခဲ့တဲ့ခုနနန္ဒဆိုတဲ့အရှင်အသေးကြီးသန္တရာခီးကိုကျင်လင်လိုက်တာဘလောက်ကြာတော့ဆိုတော့ကဘာတသိန်းဘလောက်ကြာတော့ကဘာတသိန်းကြာတော့ကြာတော့ကဘာတသိန်းကဘာတသိန်းကြာတော့ဒီနေရာမှာဦးစင်းကနည်းနည်းလေးပြောချင်တာဒီဗုဒ္ဓနုတ်တိနဲ့ပတ်သက်လို့ဒီသူဗုဒ္ဓမထေမြတ်ကိုယ်တိုင်ဒါထုတ်ဖော်ပြီးတော့တည်ကျူးထားတဲ့ခါတာတော်လေးတွေနဲ့ဒီမှာဆက်ပြီးတော့နည်းနည်းလေးပြောချင် အဲ့တော့သူရိမထေမြတ်ကစောစောကတော့ဂါရာလေးတစ်ပုဒ်နဲ့ဒုဒ္ဒကာကြီးဒီကမာကြီးကိုတိုက်တွန်းထားတယ်ဘာဝေယဗုဒ္ဓနုတရိံဘာဝနာနာမနုတရံဣမံတရိံဘာဝယိတဝပုရိယိတန္တိမာနတံအနုတဘာဝနာနံဘာဝနာကမရဟူသမြတို့သည်ဥဒ္ဓမံအသာဆုံးအမြတ်ဆုံးဖြစ်သောဗုဒ္ဓနုတရိံဗုဒ္ဓနုတရိကမရကိုဘာဝိပွားများကြကုန်လောဧတံတရိံဗုဒ္ဓနုတရိဘာဝနာကမရကိုဘာဝိတဝပွားများရခြင်းကြောင့် မာနတာမိမိတို့စိတ်လိုရင်းစမ်းတာတောင်းတကြအမှန်များတို့သည်ကိုယ်ရိတ်တတ္တိဇနိမတွေ ပြည့်စုံလာပါလိမ့်မယ်ဟောဒါကကာလတစ်ခုတောင်းတိုက်တွန်းတာ နောက်ကာလတစ်ခုဗါတဲ့တော့ဘဝဘဝေသန္တရံတော်မဟာဘောဂံလဘမဟံဘောဂိမေဥမောဂိမေဥနတာနတ္တိဧတံဗုဒ္ဓနုတ္တိယဗလံဘဝဘဝေသန္တရံတော်ဘဝကြီးငယ်တဲသွဲ၌ကျင်ရရသည်ရှိသော မေမဟာဘောဂံကြည်ကျယ်မြတ်မြတ်သောစီစဉ်ဥစ္စာတို့ကိုအဟံငါသည်လက်ပါမိရရှိခဲ့ပါ၏ဒီဗုဒ္ဓနုတ္တိကိုပွားများလိုက်တဲ့အတွက်ကြောင့်ဘဝကြီးငယ်အသွေအသွေမှာကျင်လည်ရတဲ့အခါမှာတဲ့မဟာဘောဂီကြီးကျယ်များမြတ်တဲ့စီစဉ်ဥစ္စာတွေကိုလက်ပါမိသူကိုယ်တိုင်ရခဲ့တယ်ဘာခဲ့စွန့်ရင်ကြောင့်နော်ကံဤစွန့်ဗုဒ္ဓနုတ္တိကစွန့်ရင်ကြောင့်ဘာရဲ့စွန့်ရင်ကြောင့် ဗုဒ္ဓနုဒတိရဲ့စွန့်အင်ကြောင့်ပါဗျာဗုဒ္ဓနုဒတိရဲ့စွန့်အင်ကြောင့်ဘဝကြီးငယ်အသွေးသွေးမှာကျင်းလင်းခဲ့ရသည်ရှိသောစီတင်ဥစ္စာတွေကိုရရှိခဲ့ဟောရရှိပြီးတော့ဘာဖြစ်တော့မင်းငါဤဘောဂီထိုရရှိခဲ့တဲ့စီတင်ဥစ္စာတို့သည်လည်းပဲဥနာဒာနတ္တိရုပ်လျော့သွားခြင်းဆိုတာတစ်ချိန်တစ်ခါမှမရှိခဲ့ဘူးဟောတန္တနာခီးမှာကျင်လည်လိုက်ရတာစီတင်ဥစ္စာတွေလည်းအများကြီးရခဲ့တယ်ရလာတဲ့ဒီစီတင်ဥစ္စာတွေရရှိပြီးတဲ့စီတင်ဥစ္စာတွေလည်းအဲ့ရရှိတဲ့ဘဝတိုင်းဘဝတိုင်းမှာရုပ်လျော့ပြီးပျက်စီးသွားတယ်ဆိုတာရှိသလား မရှိဘူးတဲ့အေတံဤကျိုးတရားဒီကဗုဒ္ဓနုတ္တိယဗုဒ္ဓနုတ္တိဘာဝနာကမ္မထံဤဖလံအကျိုးတရားပါပေသည်ဟောဘဝကြီးငယ်အတွက်တည်းမှာကျင်လည်ရတဲ့အခါများမြတ်တဲ့စီးတီဥစ္စာတွေကိုလည်းရရှိခဲ့တယ်။အဲဒီရရှိပြီးတဲ့စီးတီဥစ္စာတွေတည်းပဲရုပ်လျော့ပြီးတော့ယတမျိုး၅ပါးကြောင့်ပျက်စီးသွားတယ်ဆိုတာမျိုးမရှိဘူးတဲ့။အဲ့ဒါဗုဒ္ဓနုတ္တိရဲ့အကျိုးပဲတဲ့။ဘာရဲ့အကျိုးလဲ။ဗုဒ္ဓနုတ္တိရဲ့ဗုဒ္ဓနုတ္တိရဲ့အကျိုးဒါကြောင့်မလို့ ဘဝဘဝေတန္တရတော်မှာဘောဂလဘမဟာဘောဂေမေဥနဒနတ္တိဗုဒ္ဓနုတ္တရိယံဖလားဘဝဘဝေတန္တရတော်ဘဝကြီးငယ်အသွဲသွဲ၌ကျင်လည်ရသည်ရှိသောမဟာဘောဂေကြီးကျယ်မြတ်မြတ်သောစီတင်ဥစ္စာတို့ကိုအဟံငါသည်လဘာမိရရှိခဲ့ပါ၏မေငါဤဘောဂေထိုရရှိခဲ့သောစီတင်ဥစ္စာတို့သည်လည်းပဲဥနာဒာနတ္တိရုပ်လျော်ခြင်းအလင်းမရှိခဲ့ပါဧတံဤအကျိုးတရားသည်ကဘောဘော ဗုဒ္ဓနုတ်တရင်ဗုဒ္ဓနုတ်တရီကမ္မထံဤဖလံအကျိုးတရားပါပေတီဣတိဤသို့တတ္တဗံကောင်းစွာမသွေမှတ်ထိုက်ပါပေတော့တတိသာဓုသာဓုသာဓုပါဗျာအဲ့လိုတကကြီးတွေတကမာကြီးတွေတန်တနာမှာကျင်လည်ရရင်အဲ့လိုမျိုးစီစဉ်ဥစ္စာတွေပေါ်ကြွယ်သွားတယ်ရရှိတဲ့စီစဉ်ဥစ္စာတွေကလည်းမလုံလျော်ဘူးဆိုတဲ့ အကျိုးတရားမျိုးကိုလိုချင်တယ်ဆိုရင်အခုလိုအတ္တိတရားရှိတဲ့လူဘဝလေးသာသနာ့ရဲ့စုံလုံးကစပြီးဘာကမ္မထာတွေကိုပွားများတင်တယ်ဆိုတော့ဗုဒ္ဓနုတ္တိလို့ခေါ်တဲ့ဘုရားကုံတော်တွေကိုမပွားများတင်ဘူးလားပွားများတင်လားပွားများတင်ပါတယ်ခင်ဗျာပွားများတင်နေဟောနောက်ခါတာလေးတကူဦးဇင်းတို့ပို့ပြီးတော့သဘောကျနှိမ့်ကြိုက်တဲ့ခါတာလေးတခုရှိအဲ့ဒါကတော့ဘာလဲဆိုတော့တတတတိတတတဟတိတော်ကပ္ပိတတတဟတိတော်ကပ္ပိယံကမ္မမတရိမကရိ တရာဒေါဂရိဏာပိဇာနာမိဗုဒ္ဓနုတ္တိယဖလံတရတာတိတော်ကပိယံကမမဂရိန္တရာဒုဂရိနာပိဇာနာမိဗုဒ္ဓနုတ္တိယဖလံတတတတိတော်ကပိကဝတသိအလုံးထ၌ယံကမအခြင်းဗုဒ္ဓနုတ္တိဘာဝနာကမ္မထံပွားများခြင်းဆိုတဲ့အမှုကိုကရိပြုစုအကျိုးကိုအားထုတ်ခဲ့ပါပေ၏အဲဒီနန္ဒ ယတိကြီးပေါ့ခုနသူပူဒီမတိမြလောင်းလျာဒီလွန်ခဲ့တဲ့ကဘာတသိန်းကစပြီးတော့ဘာကမ္မထံကို အားထုတ်ခဲ့တာဗုဒ္ဓနုဒတိကမ္မထံကိုပွားများအားထုတ်ခြင်းဆိုတဲ့အမှုကိုပြုခဲ့တာတဲ့အဲ့ဒါဘလောက်ကြာသွားဆုံးဆိုတော့ကဘာတသိန်းအဲ့ကနေစပြီးတော့အားထုတ်ခဲ့တာတရားထိုဗုဒ္ဓနုဒတိဘာဝနာကမ္မထံစီပြအထုတ်ရကဘာတသိန်းမှစ၍ဒုက္ကတိဒုက္ကတိဘုံဘောကိုနာပိဇာနာမိမတိကိရှိခဲ့ရပါမရောက်ရှိခဲ့ရပါ ဧတံဤကျိုးတရားဒီကဗုဒ္ဓနှုတ်တိဗုဒ္ဓနှုတ်တိကမ္မထံပွားများအထုတ်ခြင်းဤဖလံကျိုးတရားပါပေတိဣတိဤသို့တတ္တပံကောင်းစွာမသွေမတ်တိုက်ပါပေတော်တတိသာဓုသာဓုသာဓုအဲ့တော့ဒီဟာကဘာပြောတာတော့ဆိုတဲ့အခါကျတော့ ဒီမထေမြတ်ဒီအဲ့ကဘာတသိန်းလွန်ခဲ့တဲ့ကဘာတသိန်းကစပြီးဒီဗုဒ္ဓနုတ္တိကမ္မထံကိုစွစွမြဲမြဲနဲ့အားထုတ်လာတာဒီဗုဒ္ဓနုတ္တိကစွန့်အင်ကြောင်းတဲ့အလယ်ကကိုယ့်ဘကိုကြံစည်ပြီးတော့ပြောနေတာမျိုးမဟုတ်ဘူးနော်မထေမြတ်ကြီးကသူ့ဘဝနဲ့ရင်းပြီးတော့ခုနောက်ဆုံးဘဝရဟန္တာဖြစ်တဲ့ဘဝမှာသူ့ရဲ့ကိုယ်တွေဘဝနဲ့ရင်းလာတဲ့ဒီကိုယ်တွေတွေကိုခုထုတ်ပြောနေတာကဘာတသိမ့်ပတ်လုံးနဲ့တန်တနာခီးမှာကျင်လည်လိုက်တာဒီဗုဒ္ဓနုတ္တိဘာဝနာကမ္မဉာဏ်ကိုပွားများတဲ့အချိန်ကစပြီး ယနေ့တိုင်အောင်ဒုက္ခတိဘုံဘဝဆိုတာမသိကြရပါဘူးမရောက်ခဲ့ရပါဘူးတဲ့ကဘာတသိမ့်ပါလုံးဒကာကြီးတွေဒကာမကြီးတွေအပေဒုက္ခတိကိုရောက်သလားမရောက်ဘူးလားရောက်နေပါလေဗျာအပေဒုက္ခတိဘုံဘဝကိုမရောက်ခဲ့ဘူးတဲ့ဗါတဲ့တော့မရောက်ခဲ့ပါဘူးဒုက္ခတိကိုမရောက်ခဲ့ဘူးဘာကဲစွန့်ရင်ကြောင်းလို့ပြီးတော့ဗုဒ္ဓနုတ္တိကစွန့်ရင်ကြောင်းနဲ့ဘာကဲစွန့်ရင်ကြောင်းဗုဒ္ဓနုတ္တိရဲ့စွန့်ရင်ကြောင်းပါဗျာအဲတို့တကယ်အဲ့တော့ ကဘာတသိမ့်ပတ်လုံးဒကာကြီးဒကာမကြီးတွေအပယ်လေးပုံကလွတ်မြောက်ခဲ့တယ်ဆိုတာတဏှာတူတရားအပယ်လေးပုံကလွတ်မြောက်ဖို့ဆိုတာလွယ်သလားမလွယ်ပါဘူးဗျာလွယ်ပါဘူးအဲ့လိုမလွယ်တဲ့ဒီဘောကထောက်ရင်တော့မှတကူဒကာကြီးဒကာမကြီးဒုတိယမြောက်ဘောအပယ်လေးပုံကလွတ်မြောက်ဖို့ဆိုတာအင်မတန်မလွယ်တဲ့အခြေအနေပဲပုထုဇဉ်ဘောကဂရိကမမြဲလေတော့ဒါမဲ့ခုဒီဗုဒ္ဓနုဒတိကိုပွားများတဲ့သူကုတီလောင်းလျာမထေမြတ်ကိုကြည့်လိုက်လို့ရှိရင်ကဘာတသိန်းလုံးလုံးအပယ်လေးပုံကိုတစ်ချိန်တစ်ခါမှမရောက်ဘူးတဲ့ ဘာကဲစွန့်ရင်ကြောင့်လို့မေးတော့ဗုဒ္ဓနုဒတိကဲစွန့်ရင်ကြောင့်တဲ့ဘာရဲ့စွန့်ရင်ကြောင့်ဗုဒ္ဓနုဒတိရဲ့စွန့်ရင်ကြောင့်ပါဗျာနောက်မလို့ယနေ့တခါကြီးတခါမကြီးဒီကနီးမှာသုတိပြတ်တွေဒီကနီးမှာဘလူဒီဘဝကိုအနာဂတ်ဘဝတွေကိုသူဂတိဘုံဘဝရောက်ဖို့ဘလူမြတ်စီမံကြရမလဲဘလူတွေပြင်ဆင်ထားရမလဲဆိုခုဒါဒီဒေသနာတော်ကမိမိတို့ကိုဘာလုပ်ရမလဲဆိုတာပြမနေဘူးလား ရနေပါတယ်ဗျာပါပြီမိမိတို့ဗုဒ္ဓနုဒတိကမ္မထာလေးကိုအစဉ်တစိုက်နဲ့တကယ်မြတ်ဆွဆွမြင့်မြင့်ပွားများထိုင်ဒီကံလေးကမိမိတို့ကိုခုနသန္တနာခီးမှာစီရင်ဥစ္စာတွေပေါ်ကျော်ရတယ်ဆိုတဲ့ကိုဒီသူ့ဥရိမထေမြတ်လောင်းလျာပဲကြည့်ပေါ့သူ့ဥရိမထေမြတ်လောင်းလျာဒီအခြားသူမဟုတ်ဘူးသင်တို့အင်မတန်သန္တနာတော်မှာထင်ရှားတဲ့အနာရဘိန်တထေးကြီးရဲ့ညီပဲတူရီတော်ညီပဲနာရဘိန်တထေးကြီးကဇေတုံကျောင်းတော်ကြီးကိုတူတဲ့အခါမှာဒီသူ့ဥရိမထေမြတ်လောင်းလျာခုနအနာရဘိန်တထေးကြီးရဲ့ညီက လေးဘုရားရှင်ရဲ့နုမောဒနာတရားကိုနာပြီးတဲ့အခါမှာအင်မတန်သာသနာတော်ကိုကြီးညိုလို့သာသနာပေါင်းကိုဝင်လိုက်တာသာသနာပေါင်းမှာဝင်ပြီးတော့ဘာဖြစ်တော့သာသနာပေါင်းမှာရှင်ရန်ပြုလိုက်တာမကြခင်မှာပဲတဲ့တခါတည်းဘာဖြစ်တုံဆိုတော့ဒီနေရာလေးမှာနည်းနည်းလေးသဘောကျလေးတစ်ခုရှိလို့ပေါ့လေဒီနေရာမှာနည်းနည်းလေးပြောကြရအောင်အဲ့တော့သာသနာပေါင်းကိုဝင်လိုက်ပြီးတော့ဘာဖြစ်တော့သောဥပဒမနောဒွေမာတိကဘကုဏကတ္တဝကမဋ္ဌာနံကထာပိတဝါ အရိညေသမဏဓမ္မံကရွန်တော်မေတ္တာဇာနံနိဗ္ဗတိတဝတံပါရကံကတ္တဝဥပဒနာဟောတတဝရတံပါပုနိအဲ့ဒီမထေမြတ်ခုနသုဗုဒ္ဓိမထေမြတ်ကဒီဇေတွန်ကျောင်းတော်ကြီးလှူတဲ့ပွဲမှာတရားတော်တွေကိုနားပြီးဝမ်းမြောက်လို့သာသနာပေါင်းဝင်သွားတယ်သာသနာပေါင်းကိုဝင်ပြီးတဲ့အခါကျတော့အဲ့မှာဘာဖြစ်တော့ဒွေမာတိကတဲ့ဦးဇင်းတို့ရဟန်းတော်တွေမှာဘိက္ခုဘိက္ခုနီဆိုတဲ့ဒါပါဠိမှာဟိုဝိနည်းစည်းကမ်းနှစ်ခုရှိတယ်ဒါတွေကို အဝဝအောင်လေ့လာသင်ယူတယ်တင်ယူပြီးတဲ့အခါဒါဝိနည်းစည်းကနေသင်ယူတယ်ပေါ့ချုံပြောရင်ဝိနည်းဒေသနာတော်တွေကိုသင်ယူတယ်သင်ယူပြီးတဲ့အခါဘာဖြစ်တော့တခါတဲ့ကမ္မထာတွေကိုပါသင်ယူကမ္မထာတွေကိုသင်ပြီးတောရက်တောဒေတာကိုသွားပြီးတော့တမနာဓမ္မကလွန်တော်တဲ့ယဟန်တရားတွေကိုပွားများအားထုတ်ပြီးတော့နေလိုက်တာနောက်ဆုံးမှာဘာဖြစ်တော့မေတ္တာဇာနံနိဗ္ဗတိတဝါမေတ္တာဇာန်တွေကိုဖြစ်စီတယ်အထူးသဖြင့်ဒီတမနာကမ္မထာတွေကိုပွားများအားထုတ်တဲ့ အထူးသဖြင့်သူ့ရဲ့ကမ္မထံကိုပြောပါဆိုမေတ္တာကိုသူကပို့ပြီးတော့သဘောကျနှိမ့်ချိုက်တယ်သူတို့တို့ကြောင့်မေတ္တာဇန်တွေကိုအားထုတ်လိုက်တာမေတ္တာဇန်တွေကိုရတဲ့အထိအားထုတ်ပြီးတဲ့အခါကျမှတမ္ပါဒကံကတ္တဝါထိုမေတ္တာဇန်တွေကိုပါဒကဝိပဿနာရဲ့အခြေခံအဖြစ်ပြုလုပ်၍ဝိပဿနာဝိပဿနာတရားကိုတတဝါပွားများ၍အရအတံအရတဘုသူပါပုနိရောက်ရှိခဲ့လေတော့တတိသာဓုသာဓု သာဓုသာဓုသူတို့ဒီဒီမြတ်တရားကြီးတွေဒီကမာကြီးတွေဘာဖြစ်သွားတော့ယဟန္တာဖြစ်သွားပြီဘာဖြစ်သွားယဟန္တာဖြစ်သွားပါပြီဗျာယဟန္တာဖြစ်တော့အဲ့ဒါကြည်တန်းဘဝတလျှောက်သန္တနာမှာဒီဗုဒ္ဓနုတ္တိကိုအဓိကအားဖြင့်မို့သူ့ရဲ့ဒါလက်သုံးလို့ပြောလို့ရတယ်သူဗုဒ္ဓနုတ္တိကိုဆွဆွမြင်းမြင်းနဲ့ပွားများအားထုတ်လာလိုက်တာဘဝတစ်ခုမှာခုနပြောတဲ့စီတိဥစ္စာတွေညာစွာရတယ်ဒီဘဝကိုလည်းကြည်နေအင်မတန်ချမ်းသာတဲ့အမျိုးအနွယ်မှာလူမဖြစ်ဘူးလား ဖြစ်ရတယ်နာရဝင်တရေရဲ့ညီတယောက်အနေနဲ့အင်မတန်စီးတဲ့ဥစ္စာတွေပြည့်စုံဒါဒါကြောင့်မို့လို့ဗုဒ္ဓနုတိပွားများအထောက်ရင်အပေဒုက္ခတိတွေကလည်းလွတ်မြောက်နိုင်တဲ့စီးတဲ့ဥစ္စာတွေနဲ့လည်းပေါ်ပေါ်များနိုင်တယ်ပေါ့ဒါတွေမကဘူးခုဒီဘဝမှာတခါလေအဲ့ဒီများပြတဲ့စီးတဲ့ဥစ္စာတွေမျိုးလည်းစွန့်လွတ်ပြီးတော့သာသနာဝန်ကိုဝင်ပြီးတော့တရားအထုတ်တာမေတ္တာဇန်တွေရတဲ့ဒီပွားများအထုတ်တဲ့ပြီးတော့မှတို့မေတ္တာဇန်တွေကိုအခြေခံပြီးတော့ဝိပဿနာကိုပွားများအထုတ်လိုက်တဲ့အတွက်ကြောင့်မဉ္ဇဉ်ပုံညာကိုစိုက်ပြီးတော့ရဟန္တာဖြစ်တယ်ဆိုတဲ့ဒီထုံးလေးတွေဒီယနေ့ တို့ဒကာကြီးတွေဒကာမကြီးတွေအတွက်အားရစရာမကောင်းဘူးလားကောင်းတယ်ဒါကြောင့်မလို့တမထကမ္မထန်တွေကိုလည်းသိပြီးတော့ဟိုစိတ်ထဲကနေပြီးတော့အလေးကလူမပြုတ်မရှိကြပါနဲ့လို့ဒီလိုပဲတို့တခါကြီးဒီကမာကြီးကိုတိုက်တွန်းလိုက်ရပါတယ်အဲ့တော့ဗုဒ္ဓနုဒတိဒီဦးဇင်းတို့အားလုံးတွေအင်မတန်အားကိုးထိုက်တဲ့ကမ္မဏတကူမဖြစ်ဘူးလားဖြစ်ပါတယ်ကောင်းပြီအဲ့တော့အဲ့ဗုဒ္ဓနုဒတိကိုဘလို့ပွားများအားထုတ်မလဲလုပ်ငန်းခွင်ကြီးပြောပြီးခဲ့တရားနေကိုအဆုံးတတ်ကြရအောင်အဲ့တော့ဦးဇင်းတို့သမဏကမ္မထာကခုနဟိုရှုခွက်ကိုပြန်ပြောတော့ သမဏကမ္မထံကဥဒေလာတတ်တယ်အာနာပါနနဲ့အတီးတီးဇန်သမารိတွေစိုက်တဲ့ဒီအာထုတ်နိုင်တဲ့သုရဇန်စိုက်အောင်အာထုတ်နိုင်တဲ့သူတော်ကောင်းက32ခုဒါတာအဲ့ကနေပြီးတော့ကတိုင်းလိုင်းကိုအယောင်ကတိုင်းလိုင်းကိုခြေခံကုပြီးတော့ကတိုင်းဇေဘာတမဘက်ဇေဘာပေါ့မြောင်အောင်အာထုတ်နိုင်တဲ့သူတော်ကောင်းတွေကိုဦးဇင်းတို့ဒီမှာတော့သုရတကကမ္မထံကိုပြန်ပြီးတော့သင်ပေးတယ်ရှိတယ်အဲ့ဒီကအခုဗုဒ္ဓနှုတ်တတိပေါ့အဲ့တော့ဗုဒ္ဓနှုတ်တတိကမ္မထံကိုဦးဇင်းတို့ဒီပိုင်းရောက်မှာတော့အသေးချာလေးကိုဒါဟိုစနစ်တကျသင်ပေးတာပေါ့ အဲ့တော့ဒီနေရာမှာဗုဒ္ဓနုတ္တိကမ္မထံပေါ်များအထုတ်ပုံပြီးဦးဇင်းတို့ဒါပြောကြရအောင်အဲ့တော့ဗုဒ္ဓနုတ္တိကမ္မထံကိုဒီလိုအားကိုးထိုက်တဲ့တန်ဖိုးကြီးတဲ့ကမ္မထံကိုဘယ်လိုမိမိတို့ဒီစနစ်တကျပေါ်များအထုတ်မလဲဆိုတော့ဥစွာပထမမိမိတို့ဒီဗုဒ္ဓနုတ္တိကိုပေါ်များအထုတ်ခြင်းနဲ့သူတော်ကောင်းတယောက်ကဘုရားရှင်ရဲ့ဂုဏ်တော်တွေကိုတော့အာဂုံနှုတ်တရနိုင်ဘူးလို့လေအာဂုံနှုတ်တရတဲ့အခါမှာလည်းကျက်တူကြီးနှုတ်တရတယ်လို့မျိုးမဟုတ်ဘဲနဲ့အတိတ်ပဲနဲ့တကွာတော့ရရှိထားဖို့လို့လေအဲ့တော့ဆိုကြပါစို့ဦးဇင်းတို့ဒီညမှာဘုရားဂုဏ်တော်ကိုပါ အရဟံဓမ္မတမ္ဗုဒ္ဓောဝိဇာသရဏတမ္ပန္နောဒုက္ကတောလောကဝိတုအနုတ္တရောပုရိသဓမ္မသာရတိတတ္ထဒေဝမနုဿာနံဗုဒ္ဓောဘဂဝါဆိုတဲ့ဒီဂုဏ်တော်၉ပါးကိုတော့မိမိတို့ကအတိတ်ပဲနဲ့တကွာပေါ့အဲ့တော့ဂုဏ်တော်တွေရဲ့အတိတ်ပဲတွေတော့သိပြီးတော့ရှင်းလျရတာပေါ့ဟိုဆိုကြပါစို့အရဟံဆိုရင်ပဲအရဟံဂုဏ်တော်ပွင့်ကောင်၅မျိုးလောက်ရှိတယ်အဲ့တော့အဲ့လိုဂုဏ်တော်ပွင့်နေအကုန်လုံးမရရင်တော့ဒီတက်ကမိမိတို့စက်နေတတ်တဲ့အတိတ်ပဲဒီတစ်ခုတစ်ခုကိုတော့မိမိတို့ကဂုဏ်တော်တိုင်းဂုဏ်တော်တိုင်းမှာရရှိထားဖို့လိုအပ်တယ် အဲ့တော့ဦးဇင်းဒီညမှာခက်ကြီးချင်းဗုဒ္ဓသုံးသတိပွားများဖို့ရန်တွေ့ဘုရားရှင်ဘုရားရဲ့ဂုဏ်တော်၉ပါးကိုဦးဇင်းတို့ဒါဒီညမှာနားလည်လွယ်တဲ့ဟိုအတိတ်ပဲလေးနဲ့စပြီးတော့ပြောကြရအောင်အဲ့တော့အတိတ်ပဲဝင်ဆိုချက်တွေများစွာတွေကဒီညမှာဦးဇင်းတို့တော့နားလည်လွယ်အောင်ယောဂီတွေကိုသင်ပေးတယ်ဒါအတိတ်ပဲလေးအဲ့ဒါဘာလဲဆိုတော့နံပါတ်၁အရဟံကိလေသာအငြိကြီးမှာကင်းဝေးစင်ကြတော်မူ၍လူနာပြမတတ္တဝါတို့၏ဟိုသင်္ဘောရောပူဇော်တုကိုခံရတော်မူထိုက်ပါဝေထတော်အရဟံကုန်တော်နောက်တက ဓမ္မတံဗုဒ္ဓောဆရာမကုတရားမူဉာဏ်ဖြင့်ဉာဏ်ရံ၅ပါးမြတ်တရားကိုကောင်းစွာထင်ထင်သိမြင်တော်မူပါပေထသောဒါဓမ္မတံဗုဒ္ဓကုံတော်ဝိဇာသရဏဓမ္မနောဝိဇာသုံးပါးဝိဇာရှိပါသရဏ15ပါးတို့နှင့်ပြည့်စုံတော်မူပါပေထသောမြတ်စွာဘုရားဒါတဝိဇာသရဏဓမ္မနောလူကတော်ကောင်းသောစကားကိုသာဆိုတော်မူတတ်သည်ပြီးကောင်းသောလာခြင်းရှိတော်မူပါပေထသောမြတ်စွာဘုရားဓာတုကရအကုန်လုံးလောကဝိတုလောကသုံးပါးကိုသိမြင်တော်မူပါပေထသောမြတ်စွာဘုရားဒါလောကဝိတုအကုန်လုံး လောတရောဂုရိတဓမ္မတာတတိအတုမကြီးမြတ်ဒီဖြစ်၍မယင်ကျေတော်လူယောက်ျားနတ်ယောက်ျားတိရစ္ဆာန်ယောက်ျားတို့ကိုယင်ကျေသိမ်မွေ့အောင်သုံးမတော်မူတတ်ပါပေထသောမြတ်စွာဘုရားဟောတာလောတရောဂုရိတဓမ္မတာတတိနောက်တစ်ခါတထာဒေဝမနုဿာနံလူနာပြမတတဝါတို့ဤဆရာတစုจิตတော်မူပါပေထသောမြတ်စွာဘုရားအာတထာဒေဝမနုဿာဘုရောတစ္ဆာလေးယတစ္ဆာလေးယတရားအမြတ်ကိုကောင်းစွာတင်နေသိမြင်တော်မူပါပေထသောမြတ်စွာဘုရားဒါဗုဒ္ဓအကုန် ဘဂဝါဣတရိယဓမ္မယတတိတိကာမံပြတ္တောဆိုတော့ဘုံတော်၆ပါးနဲ့ပြည့်စုံတော်မူပါပြီထတော်မြတ်စွာဘုရားဒါဘဂဝါဂုံတော်အဲ့လိုအ ਨੇ ဆုံးတော့ဒီလိုဂုံတော်ရဲ့အတိတ်ပဲအကျဉ်းလေးပဲဖြစ်ပြီးမိတို့ကတက်တည်နားလည်ထားရတယ်အဲ့လိုဂုံတော်ကိုးဝါကိုအတိတ်ပဲနေတကောအဲ့လိုနားလည်ပြီးအလွတ်လဲရပြီဆိုတဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးတော့မလုပ်ကြရတော့ဆိုတဲ့အခါကျတော့ဘုရားအနုတ္တိကို ပွားများတော့မယ်ဆိုရင်ဥစွာပထမဘုရားရှင်ရဲ့ပုံတော်ပေါ့ ဆိုကြပါစို့ဦးဇင်းတို့တက်တော်ထင်ရှားဘုရားရှင်ကိုရည်စူးပြီးတော့မိမိတို့ရဲ့စိတ်တန်တန်ကိုစီနူးပြီးတော့တရားတရားကိုတိုးပွားစေတဲ့ပေါ့ပုံတော်တစ်ခုမှာဗုဒ္ဓရဲ့ရုပ်ပွားတော်သို့မဟုတ်ဇီတီတော်ဥမာဆိုကြပါစို့ရွှေတကုံဇီတီတော်ကြီးပေါ့ဦးဇင်းတို့ဒါဗမာလူမျိုးတွေတို့တိတ်ထင်ကြတယ်ရွှေတကုံဇီတီတော်ကြီးတို့ဇီတီတော်သို့မဟုတ်ကနမာမျက်မှုတိတို့လိုပုံရုပ်ပွားတော်ဒီအဲတော့သို့မဟုတ်မိမိတို့ရဲ့အိမ်မှာပူဇော်ထားတဲ့ဒါဇင်းတုတော်ရှိရှိပဲရုပ်ပွားတော်ရှိရှိပဲအဲဒီအမျိုးလေးတွေကိုမိမိတို့ကမလုပ်ရမလို့ အာယုံယူရတယ်မိမိတို့ရဲ့စိတ်ကိုဖူးမြော်လိုက်တာနဲ့အာယုံယူလိုက်တာနဲ့စိတ်ထဲမှာအေးချမ်းပြီးတော့ပိရိသောမနတာကိုဖြစ်ပြီးတော့သဒ္ဓတရားကိုတိုးပွားစေတဲ့ပုံတော်တစ်ခုခုစိနုတော်တစ်ခုခုဇေတိတော်တစ်ခုခုရုပ်ပွားတော်တစ်ခုခုမိမိတို့ကဥစွာပထမအာယုံယူရတယ်အဲ့လိုအာယုံယူပြီးတော့ဒီပုံတော်ကိုပေါ့တတ်တော်ထင်ရှားဖရာကဲ့သို့ပုံတော်ကိုအာယုံပြုပြီးတဲ့အခါကျမလုပ်ရတော့ဆိုတော့တခါတည်းအဲ့ပုံတော်လေးပေါ်မှာအာယုံလေးထားပြီးတော့ဂုံတော်ကိုပွားရဂုံတော်ပွားတဲ့အခါမှာတော့ကိုက တကယ်တမာရီတွေကိုအောင်မြင်မြင်တဲ့အထိပေါ့အောင်မြင်တဲ့အထိအားထုတ်ခြင်းနဲ့ဆိုတော့ဂုံတော်ကိုးပါးတဲ့ကခုနတစ်ခုချင်းတစ်ခုချင်းပွားရတယ်ဆိုကြပါစို့အရဟံဂုံတော်ကစပွားမယ်အရဟံဂုံတော်ကစပွားရင်အရဟံကိလေသာညစ်ခြင်းမှာကင်းဝေးစင်ကြတော်မူ၍လူနာမြမတတ်တော်အတို့ဤကိုစင်ကိုရောပူဇော်သူကိုခိုင်းတော်မူတိုက်ပါပေထတော်လို့ဒီလိုအဓိပ္ပာယ်ကိုနားလည်လျက်နဲ့ဗမာလိုဆိုလဲပါဠိလိုလေးအရဟံအရဟံအဓိပ္ပာယ်လေးကိုတခါတည်းထဲထဲဝင်ဝင်နဲ့ဆင်ခြင်ပြီးတော့အရဟံအရဟံလို့ဘယ်လိုပွားများလဲ ပွားများတဲ့အခါမှာတော့ခုနပုံတော်လေးကိုမလွတ်ရဘူးမိမိယူထားတဲ့ဒီပုံတော်လေးကိုအာရုံပြုပြီးတော့ဂုံတော်ကိုပွားများတယ်အဲ့လိုဂုံတော်ပွားများရင်စစချင်းတော့ဒီပုံတော်လေးပေါ့မိမိယူထားတဲ့ပုံတော်လေးကိုထင်းထင်းရှားရှားလေးအာရုံယူပြီးတော့ပွားများနေရတယ်ပွားများလို့တခါတည်းဒီဂုံတော်ပေါ်မှာစိတ်ကတပြေးပြေးနဲ့ရောက်လာပြီတမာတိကလည်းအားကောင်းလာပြီဆိုတဲ့အခါကျတပြေးပြေးနဲ့ဂုံတော်ထဲမှာစိတ်ကနေပြီးတော့သွားတာမျိုးရှိတယ်ဂုံတော်ထဲမှာစိတ်ကနေသွားရင်စစချင်းမှာပုံတော်ကိုအာရုံယူထားတာမှန်ပေမဲ့တခါတည်းဂုံတော်ထဲမှာစိတ်ကရောက်လို့နေသွားပြီ ကျိုးတဲ့အခါမှာဒီခါလေးပုံတော်ပျောက်သွားပျောက်သွားရင်အဲ့ဒီချိန်မှာတော့ပုံတော်ကိုပြန်မချနဲ့တော့သူတော်ကောင်းတယောက်ကပုံတော်ကိုပြန်မချတော့ဘဲနဲ့မိမိကအဲ့ဒီပွားများစေဖြစ်တယ်ဒီဂုံတော်ထဲမှာပဲစိတ်ကိုတခါတည်းနေပြီးတော့ကျွန်တော်ပွားများနေရအဲ့လိုပွားများနေလာလို့ဂုံတော်ထဲမှာစိတ်ကနေပြီးတော့နေသွားတပြေးပြေးနဲ့နှက်ဆိုင်တဲ့တမာရီလေးကိုမိမိကရောက်လာတယ်အဲ့တော့ဒီဗုဒ္ဓနောတတိကမ္မဋ္ဌာန်းဒီခုနဥပ္ပဇ္ဇရာတမာရီကြီးတက်ရောက်တဲ့ကမ္မဋ္ဌာန်းတစ်ခုဖြစ်တယ်တို့တွေကြောင့်မိမိတို့ဒီဇန်တမာရီလောက်နီးနီးပေါ့ အင်မတန်အားကောင်းတဲ့ဥပ္ပဆရာသမာဓိထိတော့မိမိတို့ကဒီဗုဒ္ဓနုဒတိကမ္မဋ္ဌာန်းကိုပွားများအားထုတ်နေရမှာဖြစ်တယ်။အဲဒီဗုဒ္ဓနုဒတိကမ္မဋ္ဌာန်းကိုထိုကဲ့သို့ဥပ္ပဆရာသမာဓိစိုက်တဲ့အချိန်မိမိတို့ကတခါတဲ့နဲ့နဲ့နဲ့ဥစွာပရမဘုံတော်ကိုအာယုယူအာယုယူပြီးဂုံတော်ကိုတခါတဲ့ပွားများပွားများနေအရဟံအရဟံပွားများလို့ဂုံတော်ထဲမှာစိတ်ကနေပြီးတော့ကိလေသာညစ်ကြေးမှာကင်းဝေးစင်ကြယ်တော်မူ၍လူနာပြမတတ်တော်အတို့ယူစဉ်ကောရောပူဇော်တုကိုခံယူတော်မူတတ်တဲ့မြတ်စွာဘုရားဆိုတဲ့ဒီဂုံတော်ထဲမှာစိတ်ကနေပြီးတည်ကြီးသွားပြီဆိုရင် ဘုံတော်ကပျောက်သွားလေပြန်ပြီးတော့မကြမ်းနဲ့တော့ဘုံတော်လေးကိုဒီဇိုင်းမှမှပွားများဒီပုံစံနဲ့မိမိတို့ကဘုံတော်တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဒါပွားများသွားရင်ဒါဘုံတော်ကိုးပါးလုံးကိုဗုဒ္ဓနှုတ်တိပုံဘာဝနာကမ္မဋ္ဌာန်းကိုမိမိတို့အောင်အောင်မြင်မြင်နဲ့ပွားများအထုတ်နိုင်မှာဖြစ်တယ်ဒီအပိုင်းကိုတော့ဦးဇင်းတို့ကဒီတမထကမ္မဋ္ဌာန်းမှာကတိုင်းတွေကိုပြီးတဲ့အပိုင်းမှာဦးဇင်းတို့ကသင်ပေးတိရှိတယ်အဲ့လိုသင်ပေးလိုက်တော့သူတော်ကောင်းကမြန်မြန်ဆန်ဆန်နဲ့ပဲဒီဥပဒရာသမာဓိကိုတထိုင်နဲ့နှစ်ထိုင်နဲ့မှာပဲ ဒါဂုံတော်တွေကိုပွားများရင်ဂုံတော်တစ်ခုတစ်ခုကိုတစ်ထိုင်တစ်ထိုင်ထဲမှာပဲဥပဇာရသမารိစိုက်အောင်ဒါပွားများနိုင်တဲ့သဘောရှိတဲ့အတွက်ကြောင့်ဒီဘိုင်းလေးကြမှာရှေ့ကသမထကမ္မထာတွေကိုတော်တော်လေးအောင်မြင်အောင်ပွားများအထုတ်ပြီးတဲ့အပိုင်းမှာဒီဘိုင်းမှာဥပဇာရသမารိစိုက်တဲ့ဒီဗုဒ္ဓနုဒ္ဓရီကိုသင်ပေးတယ်။ဟိုစစချင်းမှာတော့အဆောင်ကျောက်ကမ္မထာအနေနဲ့ပဲဗုဒ္ဓနုဒ္ဓရီကမ္မထာကိုသင်ပေးပြီးဒီဘိုင်းမှာသင်ရင်တော့မြန်တာပေါ့။ဘာဖြစ်လို့မြန်လဲဆိုတော့ခုနကတိုင်းတွေကိုလည်းအထုတ်ထားတဲ့အတွက်ကြောင့်ဘာဝနာအာယုံကိုလည်းသူကယူတတ်နေပြီးနောက်တကရှေ့ရှေ့ဘာဝနာကမ္မထာသမထကမ္မထာတွေကအချိန်ဟော ကလည်းအင်မတန်အားကြီးတဲ့အတွက်ကြောင့်တို့တမာတိတွေကအထောက်အပံ့ကြောင့်လည်းပဲဒီမှာအောင်မြင်နေပေါ့အဲ့လိုအောင်မြင်တဲ့အတွက်ကြောင့်မှတခါလေဗုဒ္ဓနုတ္တိကိုပွားများအထောက်ကြည့်ပြီးမိမိတို့ဒီဥပ္ပစာရတမာတိစိုက်တယ်စိုက်မစိုက်ကိုသိကြရင်တော့ဒါဒီတမာတိကထပြီးတဲ့အခါဝေမနောကြီးကိုလှမ်းကြည့်ပြီးတော့ဇိုင်းငါကိုဆင်ခြင်ဥပ္ပစာရတမာတိခိုက်မှာလည်းဇိုင်းငါ၅ပါးလုံးထင်ရှားတယ်အဲ့လိုထင်ရှားပြီဆိုတော့ဒါကိုဒါပွားများအထောက်ခြင်းအပြင်ဗုဒ္ဓနုတ္တိကိုအောင်မြင်မြင်ပွားများအထုတ်ခြင်းနဲ့ဥပ္ပဇာရသမารိစိုက်အောင်ပွားများအထုတ်နိုင်တဲ့သူတော်ကောင်းတွေဖြစ်ကြလိမ့်မယ်။ထို့ကဲ့သို့သမารိ သမထကမ္မထံဗုဒ္ဓနုတိကမ္မထံတွေကိုစဉ်းစားပွားများအထုတ်နိုင်ခြင်းဖြင့်မိမိတို့လိုလားတောင်းတတဲ့မညံပူညံရအောင်ပွားများအထုတ်နိုင်တဲ့သူတော်ကောင်းတွေဖြစ်ကြကုန်ရာသတည်းသာဓုသာဓုသာဓုအဖေ